နေ့တကောင်းလာကြီးနေပြီလို့ယူမိသေးတယ်ရောပိတ်တာနဲ့ဘုသောတရားနာတဲ့ပုဂ္ဂိုလ်တွေတော်တော်များတယ်ဒီခါတိုင်းခါတိုင်းတော့တရားနာတဲ့ပုဂ္ဂိုလ်သိမကြည့်ဘူးနည်းနည်းပဲရှိအာလာတဲ့အခွင့်အချိန်ရရင်မိမိတို့ဤကိုယ်ကျိုးကိုယ်စီးပွားဖြစ်တဲ့သူတော်ကောင်းတရားတွေရှားမိနိုင်တဲ့ပုဂ္ဂိုလ်တွေဟာ မတဝေါသစရာကောင်းပါလေလောကသံဃာဘေးတွေကိုရှုမြင်နိုင်တဲ့ပုဂ္ဂိုလ်တွေပဲမြတ်စွာဘုရားများဘတ်တော်တွေကိုတရားဟောဖို့ရာဗုဒ္ဓစကုခေါ်တဲ့ဘုရားညာတော်နဲ့ဘုရားမျက်စိတော်နဲ့ဘုရားညာမျက်စိတော်နဲ့ကြည့်လိုက်တဲ့အခါ သတ္တဝါတွေကတော့နှမျိုးနှစ်စားတွေ့ရကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေကတစ်မျိုးမကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေကတစ်မျိုးဘဘပုဂ္ဂိုလ်တွေတဲ့အဘဘပုဂ္ဂိုလ်တွေနှမျိုးရှိအဘဘပုဂ္ဂိုလ်တွေဆိုတာကတော့မတရားဖို့တရားတွေမရလိုက်တဲ့ပုဂ္ဂိုလ်တွေမကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေအဘဘပုဂ္ဂိုလ် ဘာဘာပုဂ္ဂိုလ်တွေဆိုတာကတော့မတရားဖို့တရားရလိုက်တဲ့ပုဂ္ဂိုလ်ကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေအဲဒီလိုနှမျိုးနှစ်သားတွေ့ရတယ်။တွာကားတွေတွာကားတွေကောင်းသောအချင်းရာရှိနေတဲ့ပုဂ္ဂိုလ်တွေမကောင်းသောအချင်းရာရှိနေတဲ့ပုဂ္ဂိုလ်တွေနှမျိုးနှစ်သားတွေ့ရတယ်။မကောင်းသောအချင်းရာရှိနေတဲ့ဆိုတာမကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေပဲသူတို့ရဲ့သိတာမှာကတရားနဲ့ဝေးနေတဲ့ပုဂ္ဂိုလ်တွေကောင်းသောအချင်းရာရှိနေတဲ့ပုဂ္ဂိုလ်တွေက တရားနဲ့နှိစပ်ပြီးနေတဲ့ပုဂ္ဂိုလ်တွေကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေဒိဋ္ဌိန္ဒြိယမုဂိမုဒိန္ဒြိယအိန္ဒြေရင်းတဲ့ပုဂ္ဂိုလ်တွေအိန္ဒြေနုတဲ့ပုဂ္ဂိုလ်တွေမျိုးနှစ်စပ်တွေ့ရတဒါဝိရိယတတိသမารိပညာဆိုတဲ့အိန္ဒြေတရားတွေနူးညံ့နေတယ်တဲ့တရားတရားကံကံရဲ့အကျိုးကိုယုံကြည်တဲ့တရားတရားတရားတရားသံဃာဘုံကိုယုံကြည်တဲ့တရားတရား စိတ်ကြီးစိတ်ကြီးကြီးလင်းလင်းရှိတဲ့သရတရားအဲဒီသရဓာခံနေအားနေပြီးတော့နေချုပ်ပုဂ္ဂိုလ်တွေကဝိရိယကအားနေတယ်တတိကအားနေတယ်သမာဓိကအားနေပညာကအားနေတယ်အဲဒီအိန္ဒြေ၅ပါးတရားတွေအားနေပြီးတော့နေတဲ့ပုဂ္ဂိုလ်တွေအိန္ဒြေနုတဲ့ပုဂ္ဂိုလ်တွေပဲအဲဒီအိန္ဒြေနုနေတဲ့ပုဂ္ဂိုလ်တွေကမကျွတ်လိုက်တဲ့ပုဂ္ဂိုလ်တွေပါပဲသူအိန္ဒြေကနုနေအိန္ဒြေနုနေတော့ အိန္ဒိချင်းကြက်မှဒီတရားတွေကသိနိုင်မှာကိုအိန္ဒိနုနေတဲ့ပုဂ္ဂိုလ်တွေကတရားနဲ့သူကမတည့်ဘူးတရားကိုလက်မခံနိုင်တရားစိတ်မဝင်စားနိုင်တရားမနာနိုင်ဘူးတရားမကျင့်လို့တဲ့စိတ်ဆန္ဒမဖြစ်ဘူးမကျင့်နိုင်ဘူးအာမထုတ်နိုင်ဘူးအော်တော့ဆိုတရားကတော့မယုံမဲနဲ့နေရင်သူဒီကုသကောင်းမှုလုပ်တယ်သူကမလုပ်နိုင်တော့ဝိရိယကလည်းသူကညနေတော့ပြင်းတာ တတိတရားကလည်းပဲအာမထုတ်ခြင်းတတိတတိအမြဲတမ်းစောင့်အမြဲတမ်းတခါလေတတိပြောင်းအားထုတ်နေရမယ်လို့အဲ့ဒါမလုံးနိုင်ဘူးသမာဓိစိတ်ကလည်းတခုတည်းသောအာယုံတရားအာယုံတခုတည်းအာယုံပြုနေဘူးအဲ့ဒါအာယုံမပြုနိုင်ဘူးပညာကလည်းပဲယုတ်ရနာတရားတွေပဲဆိုတာအကြမ်းင်းအားဖြင့်ကိုပဲစိတ်ထဲသိမဝင်စားနိုင်မသိနိုင်ပဲဖြစ်အင်းတွေတွေနုနုနေတယ်အဲ့ဒီပုဂ္ဂိုလ်တွေမဲ့ဖို့မရတဲ့ပုဂ္ဂိုလ်တွေအချို့ပုဂ္ဂိုလ်တွေကအိန္ဒိယညင်းတယ် အိန္ဒိကျင်းလာတဲ့တရားကြောင့်မဟုတ်ဘူးစစ်စစ်တော့ကစစ်စစ်တော့ကာလတွေကညင်းအောင်တော့လည်းညင်းအောင်အထုတ်လာလို့ညင်းလာတာသူ့လိုလိုညင်းလာတာမဟုတ်ဘူးစစ်စစ်တော့ဘဝတွေကစစ်စစ်တော့ခါကာလတွေကစစ်စစ်တော့ဖရာလက်ထက်တွေကသူတော်ကောင်းတရားတွေပွားများသရာတရားပွားများလာခဲ့ကာကံအကျိုးရှိရဲ့ဆိုတဲ့အကြောင်းအရာတရားတွေနာကြလေ့လာစဉ်းစားဆင်ခြင် အဲဗราတရားနဲ့စပ်ပြီးတော့ဒါနသီလအစာကြီးတဲ့ကုသိုလ်ကောင်းမှုတွေပြုပြီးတော့အားထုတ်လာတာဘုရားတရားသံဃာဂုဏ်တွေယုံကြည်တဲ့ဗราတရားဒါတွေလည်းဘုရားဂုဏ်တရားဂုဏ်တွေနှလုံးသွင်းဆင်ခြင်အဲဒီလေးလာပြီးတော့လာလို့ဗราတရားတွေအားကောင်းလာဒီဗราတရားကလည်းသူ့ဟာသူနေလို့ချင်းအားမကောင်းဘူးဗราတရားကလည်းတရားနာကြနေလို့ရှိရင်တလုံးမမီမမီနှလုံးမမီမမီတလုံးသဘောကြနှလုံးသဘောကြအဲ့ဒီ သဘောကျသွားတဲ့ဟာလေးတွေကသဒ္ဓါတရားလေးတွေဖြစ်လာတာဒါလေးတွေမနာဖို့တန်တယ်မနာသိခဲ့တဲ့ဥစ္စာလေးတွေအဲ့ဒါလေးတွေအနန္တရကြတယ်သဒ္ဓါတရားလေးတွေရှင်းပြီးတော့လာတယ်တရားဟောရင်ဟောရင်တခါလဲအကုန်လုံးတော့ပဲမှတ်မိမယ်လေတရားဟောတဲ့ပုဂ္ဂိုလ်လည်းသူညာနဲ့ပေါ်တော့လျှောက်ပြီးတော့ဟောတာတော့တရားတွေအများကြီးပေါ့ဒီတရားတွေအများကြီးအကုန်လုံးပဲမှတ်နိုင်မယ်အကုန်လုံးမှတ်နိုင်လို့ရှိရင်ဖြင့်လေတခါနာလိုက်ပြီးရင်တရားတွေပုံမဲကြတော့ဒီလိုကတော့မမှတ်နိုင်ဘူး မှတ်မိသလောက်မှတ်မိတာစာသင်တာတောင်မှတရားတစ်ဖွဲ့စာသင်လို့ရှိရင်ဒီနေ့နည်းနည်းနည်းနည်းစာသင်နေရတာပဲဒီနေ့တချို့စာကြောင်းနည်းနည်းနည်းနည်းပဲ၄၅၀ကျောင်းอืมသို့မဟုတ်အဲပါတမျက်နှာလောက်ဒီလိုသင်နေရတယ်နည်းနည်းချင်းလေးသင်နေရတယ်ဒါတွေအကုန်လုံးမှတ်မိသလားဆိုပဲအကုန်လုံးမှတ်မိတယ်ဟုတ်မလဲမှတ်မိတာတွေမှတ်မိပါမမှတ်မိတာတွေလည်းမမှတ်မိဘူးဆိုတော့မှတ်မိတာတွေမရလာတဲ့အခါမှာဒါတတ်တယ်သိတယ်လို့ခေါ်ရတာအဲလိုပဲတရားနာတဲ့အခါမှာ ဟောတဲ့တရားတွေကအမျိုးမျိုးတူတူကြားအောင်ပြီးတော့ဟောသွားတာဒီထဲမှာမှတ်စရာသားစရာတွေပါတယ်သဘောကျစရာတွေပါတယ်အဲကိုညာမီတဲ့လောက်လေးသဘောကျသွားသဘောကျသွားတဲ့အဲ့ဒီဥစ္စာယုံကြည်ချက်တရားတရားလေးဖြစ်သွားအဲ့ဒီတရားတရားလေးကလည်းရင်းကျက်လာတာပဲဒါတရားတစ်ခါဖြစ်ရင်ဒီကမဖြစ်ဘူးသေးရင်အသိဖြစ်လာတာပေါ့ဖြစ်ပြီးသားဆိုရင်ငခါပြည့်တခါပို့ပြီးတော့ခိုင်နေလာတာပေါ့တရားတရားဆိုတခါတခါတရားကြားတခါတခါအဲနှလုံးသွင်းပြီးလို့ရှိရင် ယုံကြည်မှုသရာတရားတွေခိုင်တဲ့ခိုင်ကောင်းတယ်ကောင်းလာတယ်သရာတရားအားကောင်းတယ်အဲသရာတရားအားကောင်းလာတော့ကုသိုလ်ကောင်းမှုတွေပြည့်နေတဲ့စိတ်တွေပေါ်လာတယ်အဲသူကလေးတောင်မှသူဟာသရာတရားဖြစ်လာကုသိုလ်ကောင်းမှုပြည့်နေတဲ့စိတ်တွေပေါ်လာလူကြီးဆိုပြောကြမလို့တရားထုတ်တာလည်းစပြီးတော့ကြားနာလို့ချင်းတရားအထုတ်ခြင်းနဲ့သိပေါ်လာမကြားရင်လည်းအထုတ်ခြင်းနဲ့သိပေါ်မလဲအဲတရားထုတ်ခုတဲ့ပုဂ္ဂိုလ်တွေကပြောလို့ဖြစ်စေတရားဟောတဲ့ပုဂ္ဂိုလ်ကတိုက်တွန်းလို့ဖြစ်စေဟောလို့ဖြစ်စေအဲဒီမှာ နာကြည့်တဲ့အခါမှာဩဒီလိုအထုရမှာပဲအထုသိနေတာပဲဆိုတဲ့သရတရားလေးကြည့်လာအဲဒီသရတရားအကြောင်းပြုပြီးတော့ဒီနေ့ကျရင်ဒါတရားအထုဖြစ်တာကိုဒါကြောင့်ရှိရှိသောဘဝရှိရှိသောကာလတွေကဒီသရတရားတွေဝိရိယတွေတတိတွေသမာဓိတွေပညာတွေတရားနာတော်အခြင်းဖြစ်စေဒါနတိလကုသိုလ်ကောင်းမှုတွေပြုတော်အခြင်းဖြစ်စေဘာဝနာပေါ်များတော်အခြင်းဖြစ်စေလေးလာလာခဲ့တယ်တဲ့အဲဒီလိုလေးလာလာတဲ့ပုဂ္ဂိုလ်တွေဟာအခုဘောတော်မြတ်စွာဘုရားလက်ထက်မှာ အိန္ဒြေတွေရင့်နေတာကိုရင့်ကျက်နေတာတွေရင့်ကျက်နေတာပွင့်လို့ပွင့်လာနေကြာပါမရခဲ့လို့ပွင့်တော့မလို့နေထွက်တဲ့အချိန်မှာပွင့်တော့မလို့ကြတယ်ရင့်ကျက်ပြီးတော့နေတယ်ကြာပါမရတော့နတ်စွာဘုရားတရားဟောရင်ဖြင့်တရားတွေသိတော့မလို့သိလူသိကတိဖြစ်နေတဲ့ပုဂ္ဂိုလ်တွေအဲဒီလိုပုဂ္ဂိုလ်တွေမြတ်စွာဘုရားတရားဟောလိုက်ဟောနေတော့မယ်ဆိုတာတရားတွေသိတော့တာပဲတရားဥတွေကိုရပါ ဂါရလေးတစ်ပုဒ်လောက်ဟောဟောရင်ရသွားတာလည်းရှိတာပဲဂါရတစ်ပုဒ်မဟုတ်ရင်လည်းတရားတစ်ပုဒ်ဟောနေလို့ရသွားတာရှိတာအဲဒီလိုပုဂ္ဂိုလ်တွေလည်းအမြောက်များကြည့်ဒါမှမဟုတ်ရင်လည်းတရားနာပြီးတော့ကျင့်ကျင့်လို့ရှိရင်တချို့လည်းရက်ပိုင်းနဲ့တရက်လောက်အတွင်းနှစ်ရက်လောက်အတွင်းသုံးရက်လောက်အတွင်းလေးရက်လောက်အတွင်းဒီလိုတရားရသွားတယ်ရှိတယ်9ရက်6ရက်9ရက်ဇလအစတွေရတယ်ရက်ပိုင်းအတွင်းမှာတရားရအလားပိုင်းအတွင်းမှာတရားရသွားတရားတွေကြဒီလိုရတဲ့ပုဂ္ဂိုလ်တွေက

ချို့ပုဂ္ဂိုလ်တွေကသမဏလောကနဲ့အကုသိုလ်အပြစ်တွေမြင်ရတယ်အဲသမဏလောကကြီးအပြစ်ကိုမမြင်နိုင်တဲ့ပုဂ္ဂိုလ်တွေဟာဘယ်လိုပုဂ္ဂိုလ်တွေလဲဆိုနောက်နောက်ရင်းနောက်ရာတွေကိုမစဉ်းစားတဲ့ပုဂ္ဂိုလ်တွေပဲနောက်ဘဝရှိတယ်လို့ချို့ကဒါကိုမယုံကြည်ဘူးမယူဆဘူးယုံကြည်ယူဆထားတယ်လဲနောင်ကာလမှနောင်ကာသေးပုံတော်တယ်လို့ဖြစ်မှာပဲဆိုပြီးတော့အဲ့ဒါနောက်ရည်ကိုဘာမှမတွေ့ဘူးယခုဘဝအတွက်ယခုလောလောဆယ်အတွက် ကြီးပွားဖို့ချမ်းသာဖို့ကောင်းစားဖို့ဒါတော့ပဲသူကကျမ်းစာဆိုင်မျက်မှောက်ချမ်းသာမှုလေးပဲကျမ်းစာဆိုင်ကိုကျိုးအတွက်ဖြစ်စေကိုနဲ့စတဲ့ပုဂ္ဂိုလ်တွေအကျိုးအတွက်ဖြစ်စေအများအတွက်ဖြစ်စေမျက်မှောက်ချမ်းသာမှုလေးဒါတော့ပဲကြီးဆိုင်နောက်တန်လျာဘကောင်းစားရေးချမ်းသာရေးဆိုတာဒါကိုမစဉ်းစားဘူးအဲပယ်လေးပါးမှလွတ်မြောက်ရေးမစဉ်းစားဘူးသံဃာဘဝထဲမှာဆင်းရဲဒုက္ခတွေရောက်ပြီးတော့နေရမယ်ဆိုရင်မစဉ်းစားဘူးအခါမှာ ဖြစ်ရမယ်ဝေရမယ်နာရမယ်သိရမယ်အဲဒါတွေမစင်စားဘူးတန်တရားကြီးအပြစ်တွေကိုမြင်နိုင်ဘူးတဲ့အကုသိုလ်ဒုစရိုက်တွေအပြစ်လည်းမမြင်နိုင်ဘူးတဲ့အကုသိုလ်ဒုစရိုက်တွေမကောင်းမှုပြုလို့ရှိရင်မကောင်းကျိုးပေးလိမ့်မယ်သူတော်ဘာသက်သလို့ရှိရင်ဖြစ်ရင်အပေလေးပါငရဲကြနိုင်တယ်တိရစ္ဆာန်ဖြစ်နေတယ်ပြိတ္တာဖြစ်နိုင်တယ်အဲဒီရဘဝမှာနှစ်ပေါင်းများစွာ ကာလရှိကြစွာဒုက္ခတွေအများကြီးရောက်သွားမယ်ဆိုတာတွေကိုဒါတွေမမျှော်တွေးနိုင်ဘူးအဲမျက်မှောက်ကြီးပွားချမ်းသာရေးလေးမျက်မှောက် လောကကောင်းစားရေးလေးတော့ပဲကြီးပြီးတော့ဒီလိုနေသွားတဲ့ပုဂ္ဂိုလ်တွေကိုအဲဒါတွေများပါတယ်ကွာမနာများတယ်ဘုရားဘာသာမဟုတ်တဲ့အပြင်မဲ့လောကအများကြီးပေါ့ဘုရားဘာသာတော့မြင်ခါနေတဲ့ဒီပုဂ္ဂိုလ်တွေထဲမှာကိုဒီလိုဟာတွေအတော်များနေတာပဲပုဂ္ဂိုလ်ဆရာပေါ့လို့ပဲစားဒီလိုနေကြတာပဲဒါတွေအများကြီးရှိပါတယ်

အပယ်လေးပါးဖြစ်ပြီးတော့လည်းဒုက္ခတွေရောက်နိုင်တယ်လူဘဝနဘဝလည်းပဲဖြစ်ဖြစ်ရဖြစ်ရဘဝမှာအိုရမယ်နာရမယ်သိရမယ်ဒီဆင်းရဲဒုက္ခတွေရောက်နိုင်တယ်အဲဒီဆင်းရဲဒုက္ခတွေအပြစ်တွေကိုမြင်ပြီးတော့နေကြတယ်တဲ့ဒီပုဂ္ဂိုလ်တွေကသာကျွတ်တိုက်တဲ့ပုဂ္ဂိုလ်တွေပဲအခုလိုတရားနာရတယ်သူတော်ကောင်းတရားတွေပွားများကြတယ်အားထုတ်ကြတယ်ဆိုတာဓမ္မလောကရဲ့အပြည့်လည်းမြင်ကြတော့ဓမ္မလောကဟာကြောက်စရာကောင်းတယ်လို့သံဃာလောကကြီးမမြင်မနိုင်နဲ့မမြင်ရတဲ့ သံဃာလောကကြီးဒုက္ခတွေရောက်မသွားရအောင်လို့ဒီခုကအခွင့်သာတဲ့အခါကာလလေးမှာမိမိတို့ကိုယ်လေးမိမိတို့ကယ်တင်နိုင်တဲ့အချိန်ခါကာလပေါ့အဲဒီအချိန်ခါကာလလေးမှာကိုယ့်ကိုယ်ကိုသိချရအောင်လို့သူတော်ကောင်းတရားတွေပွားများထားရတာပေါ့ဒီလိုအချိန်ခါကနေပြီးတော့သူတော်ကောင်းတရားတွေပွားများလို့သူတော်ကောင်းတရားတွေပြည့်စုံထားလို့ရှိရင်အဲဒီပရာလောကဆိုတဲ့ဓမ္မလောကတွေဒုက္ခတွေရောက်မသွားဘူးဘယ်လေးပါးကိုမကြောက်နိုင်ဘူး မကြဲမကြနိုင်ဘူးပြိတ္တာမဖြစ်နိုင်ဘူးပြိတ္တာမဖြစ်နိုင်ဘူးအဲလူဘဝနတ်ဘဝဖြစ်တဲ့ဆင်းရဲတဲ့ဘဝတွေမရောက်နိုင်ဘူးအဲဒီလိုကာကွယ်လုံခြုံအောင်လို့ဒီကောင်းတရားတွေဆိုတာကြားနာရတယ်ပွားများရတယ်အားထုတ်ရတယ်မကောင်းမှုအကုသိုလ်ဒုစရိုက်တရားတွေတဲ့ဒါတွေကလည်းအပြစ်တွေအဲဒါတွေလည်းကြောက်ရွံ့ကောင်းတယ်တဲ့ဒီဥစ္စာတွေကျူးလွန်ပြီးလို့ရှိရင်ဒါတွေကနေပြီးတော့ပယ်လေးပါးပြစ်ချပြီးတော့ဒုက္ခတွေရောက်ရတာ မကောင်းမှုအကုသိုလ်တွေကျူးလွန်ခြင်းကြောင့်လတ်တလောကျိုးလေးကအနည်းငယ်ရပါတယ်လတ်တလောကျိုးလေးကဘာမှမပြောပါတော့ပါဘူးတချို့လည်းတခဏလောက်ပဲချမ်းသာခွင့်ရပါတယ်တချို့လည်းဒီနေ့တရက်လောက်ချမ်းသာခွင့်ရအဲ့ဒါလောက်ကလေးကျူးချမ်းသာခွင့်ကလေးအတွက်နဲ့မကောင်းမှုဒုစရိုက်တွေသွားကျူးလွန်လိုက်ရောကျူးလွန်ပြီးတော့နောက်ခါကာလအကျိုးပေးတဲ့ခါကျတော့အဲနှစ်ပေါင်းများစွာမရင်မတွက်နိုင်ပဲနှစ် ထောင်ပေါင်းများစွာတောင်းပေါင်းများစွာသိမ်းပေါင်းများစွာတည်းမရင်မတွက်ရဘူးအကြာကြီးဒုက္ခရောက်လာတာနည်းတာမဟုတ်ဘူးသူကမကောင်းမှုအကုသိုလ်သူကြိုက်ကြောင်းပြုပြီးမျက်မှောက်မှာကောင်းစားချမ်းသာမှုလေးရတဲ့အခါတုန်းကတော့ကိုယ်တယောက်တည်းမဟုတ်ဘူးများနဲ့အပေါင်းအသင်းတွေနဲ့ပဲနောက်နောက်ဒီအကုသိုလ်ကကျိုးပေးတဲ့အခါကျကိုယ်တယောက်တည်းပဲကိုကျူးလွန်လာလို့ချင်းကိုပြည့်ပဲလားသူများတွေကလာပြီးတော့ဝေးမျှပြီးခံတာမဟုတ်ဘူးအဲ့ဒါတွေဖြစ်ဒုက္ခတွေရောက်ပြီးတော့သွားနိုင်တယ်အဲ့ဒီအပြစ်တွေကိုမြင်နေတဲ့ပုဂ္ဂိုလ်တွေတဲ့ဒါကျွတ်ထိုက်တဲ့ပုဂ္ဂိုလ်တွေအဲ့ဒီအပြစ်တွေကိုမြင်ပြီးတော့ယခု ပုဂ္ဂိုလ်သတင်းသီလဆောက်တည်လို့သူတော်ကောင်းတရားတွေပွားများကြတာဒီလိုပုဂ္ဂိုလ်တရားတွေပွားများတဲ့ပုဂ္ဂိုလ်မြင်ရတွေ့ရတာအမှန်ဝန်သားစရာကောင်းပါလေအဲဒီလိုသူတော်ကောင်းတရားတွေပွားနိုင်တဲ့အတွက်လည်းမမိတို့ကိုမိတို့အာရုံပြုပြီးတော့ဝမ်းမြောက်ဝမ်းသာစရာအမှန်ကောင်းတယ်ကွဟုတ်ကဲ့နေဟောဖို့တရားဆင်ကတော့မဂ်ရင်ဖြစ်ပါတယ်ကနောက်ဆုံးမဂ်ရင်ရောက်နေပါပြီ သမ္မာဒိဋ္ဌိသမ္မာသင်္ကပ္ပသမ္မာဝါစာသမ္မာကမ္မန္တသမ္မာအာဇီဝသမ္မာဝါယာမသမ္မာတတိသမ္မာသမာဓိသမ္မာသမာဓိရောက်တယ်သမ္မာသမာဓိနောက်ဆုံးမဲ့ခင်ဝေဘာမြတ်စွာဘုရားဝေဘာထားတဲ့သတိဌာနသုတ်ကသင်တိုင်းဟောရောက်ဒါလည်းမှတ်သားစရာကောင်းပါတယ်ဒီနေရာကလည်းပဲလို့သမာဓိတရားတွေအရေးကြီးကတမောသဗေကဝေသမ္မာသမာဓိ ဘေကဝေညာနောသမ္မာသမ္မာရိမင်္ဂလာသုစိတ်တည်ကြည်သောသမ္မာသမ္မာရိတေကတမောစာပဲပါနိသမ္မာသမ္မာရိသက္ကိစ္စပါတရားတွေကသမ္မာသမ္မာရိဆိုတဲ့မကင်တရားတဲ့ဒါကပါတယ်ဣဒဘိက္ခွေဘိက္ခုဝိဇေဝကာမေဝိဇာအကုသလေဓမ္မေဟိသဝိတကံသဝိစာရဝိဝေကသံပိတိဒုက္ခံပထမံဇာနာဥပါဒံပေဇာဝိဟရတိ ဘိက္ခုယဟန်တို့ဤရဤသာသနာတော်၌ဘိက္ခုယဟန်သည်ဘိက္ခုသံဃာဘေကိုရှုမြင်သောပုဂ္ဂိုလ်သည်ဘိက္ခုဆိုတာအချင်းချုပ်အားဖြင့်၃မျိုးလောက်ရှိတယ်။ဘိက္ခတိယာသတိတိဘိက္ခုရဲ့တောင်းတာလူခန္ဓာလို့လည်းဘိက္ခုလို့ခေါ်တယ်။ဒါကတော့အလုံးဘိက္ခုတွေနဲ့ဆိုင်ဒီဟန်ကတော့ ဗယံဧကတိတိဘိက္ခုဗယံဘေကိုဧကတိရှုတဤတိတံဘိက္ခုဘိက္ခုမိဘေကိုရှုတလို့သံဃာဘေးတွေကိုရှုနေတတ်တယ်သံဃာဘေးတွေသံဃာမှာဘဝအတိတိတိယဘဝမှာအိုရမယ်နာရမယ်သိရမယ်နေဒီဘေးတွေကိုမြင်တတ်လို့ဘိက္ခုပဲတဲ့သံဃာဘေးတွေကိုမြင်ပြီးသံဃာဘေးတွေကလွတ်မြောက်အောင်လို့ ကြာကြံအားထုတ်နေတဲ့ပုဂ္ဂိုလ်တွေကဘိက္ခုခေါ်တယ်။သင်္ဃာဝတ်ထားပြီးဖြစ်စေမိုးသည်ဖြစ်စေတဲ့သူကတော့အဲဒီတန်ရာဆေးကလွံ့မြောက်အောင်လွံ့မြောက်ကြောင်းနေကြာကြံအားထုတ်နေတဲ့ပုဂ္ဂိုလ်တွေကဘိက္ခုလို့ခေါ်တယ်ဒီဘိက္ခုကကိလေသေဘိနတိတိဘိက္ခုကိလေသေကိလေသာရောဘိနတိဖြစ်စည်းတာဤတိကြောင့်ဘိက္ခုဘိက္ခုကိလေသာဖြစ်စည်းတာလည်းဘိက္ခုဒါကတော့မရောက်ကိုရောက်ပုဂ္ဂိုလ်တွေဒါကတော့ကိလေသာကိလေသာပယ်နိုင်တဲ့ပုဂ္ဂိုလ်အစဉ်တန်းရောက်တယ်

သာဝိတကံကြာစီမှုနဲ့တကွဖြစ်သောသဝိသရာစဉ်းစားဆင်ခြင်မှုနဲ့တကွဖြစ်သောဝေကသံဝေကလနိဝရဏကင်းစိတ်ချင်းကြောင့်ဖြစ်သောပိဋိဒုက္ခနှစ်ပင်အာရမှုပိတုပိတိချမ်းသာရှင်လာမှုဒုက္ခရှိသောပထမဇာနံသေဥစွာသောဇံကိုဥပါဒမေဇာရောက်ရဥရတိနေ၏ အဲ့ဒါအရသမာဓိတစ်ပါးပဲဇန်၄ပါးနဲ့ဝေဖန်ပြီးတော့ဟောထားတယ်သမာဓိကိုဇန်၄ပါးဒီသာသနာတော်မှာပထမဇန်ကိုရောက်အထုပြီးတော့ပထမဇန်ရောက်ပြီးတော့ပထမဇန်ရောက်ပြီးတော့နေတယ်ပထမဇန်ပထမဇန်ကသူကနှစ်မျိုးရှိတယ်နှစ်မျိုးလောကီပထမဇန်လည်းရှိတယ်လောကုတ္တရာပထမဇန်လည်းရှိတယ် လောကီပထမဇံဆိုတာကတော့ယူပါဝသရဇံပေါ့ယူပါဝသရယူပါဇံလောကီပထမဇံရလို့ရှိရင်အဲ့ဒီဇံရတဲ့ပုဂ္ဂိုလ်ကဒီဇံမပြတ်ဆိုင်တဲ့သူတွေပြေးသွားရင်ဇမပြည်ကိုရောက်ပထမဇံဇမဘုံကိုရောက်ပထမဇံဇမဘုံကဇမက၃မျိုးရှိတယ်အောက်တန်းသားဇမရှိတယ်အလတ်တန်းသားဇမရှိတယ်အထက်တန်းသားဇမရှိတယ်၃မျိုးရှိတယ် အဲအောက်တန်းကဇမကိုဇမပါရိသစ္စာဆိုပြီးနာမည်ပေးတာဇမပရိသတ်ပဲအလတန်းကဇမရဇမပရောဟိတာဆိုပြီးဇမပရောဟိပဲတဲ့ဖြစ်ဖြစ်ရှင်းနေတဲ့ဘောပေါ့အထက်တန်းကဇမတော့မဟာဇမဆိုပြီးပေးတာဇမ၃မျိုးဇဘုံထဲမှာဇမ၃မျိုးရှိအခုတရွာထဲမှာလူ၃မျိုးရှိနေတယ်လို့ပဲ အောက်တန်းကြတဲ့ဆင်းရဲတာလူသားကင်သားပုဂ္ဂိုလ်တွေရှိတယ်အလတ်တန်းသားရှိတယ်ဒီစည်းဥစ္စာတော်တန်ပြည့်စုံနေတာရှိတယ်အထက်တန်းကအဲအထက်တန်းကစည်းစိမ်နဲ့ဂုံသိမ်းနဲ့ကြီးပြီးတော့နာမည်ကြီးပြီးတော့နေတဲ့အဲဒီအထက်တန်းကြတဲ့အစိုးရပိုင်းဘာပိုင်းတဘာတွေကတင်တယ်တစ်မျိုးရှိတယ်ဆိုတာသုံးမျိုးရှိမြို့မှာလည်းရှိလို့သုံးမျိုးရှိတာအဲ့ဒါလိုပဲဟိုမှာဇမားကသုံးမျိုးအဲ့ဒီသုံးမျိုးကဘာဖြစ်လို့ဒီလိုကွဲနေလဲဆိုတော့မိမိတို့ပွားများလာတဲ့ဇာနေရကိုကွဲလာလို့ပထမအာထုစင်တွေက စိတ်ဆန္ဒလုံလဝီရိယစိတ်ပြီးတော့ပညာအဲ့ဒီတရားတွေကခါညခါရော့ရော့နေလို့သာဇာရယုံတော့ပဲရော့ရော့ရဲရဲနဲ့မထက်တာဘူးပေါ့လေအောက်တန်းကြတဲ့အားတွေနဲ့အထုတ်လာအဲ့ဒါဆိုလို့ချင်းဟိုအဲ့ဒီဇာကအကျိုးပေးတော့လည်းပဲအကျိုးကညံ့ညံ့အကျိုးပေးတယ် အလားတန်းစားပြီးတော့သာနာဝိရိယစိတ်ဝိမာနဆိုတဲ့ပညာတွေနဲ့အားထုတ်လာလို့ရှိရင်တော့အလားတန်းစားပြန်မှာရှိတယ်။တက်တန်းစားတက်တဲ့တန်တန်သာနာဝိရိယနဲ့ပြင်းပြထန်တာခါလဲအားထုတ်လာတဲ့ပုဂ္ဂိုလ်။အဲဒါကအထက်တန်းစားအမြတ်ဆုံးမဟာပြန်မှာရှိတယ်။ဒီမှာ၃မျိုးဖြစ်နေ။ဒါကယူပါဝဇာသံဃာနေပြီဖြစ်တယ်။လောကုတ္တရာသံဃာတော်ကိုသောတာပတ္တိမဲ့မှာလည်းပဲပရမဇာရှိတယ်။သရဂါမိမဲ့မှာလည်းရှိတယ်၊နာဂါမိမဲ့မှာလည်းရှိတယ်၊အရဟတမဲ့မှာလည်းရှိတယ်။ ဇံမရပဲတရားအထုတ်ပြီးတော့အရိယာမဲ့ရောက်သွားရင်ပထမဇံရောက်တာပဲလားပထမဇံမဲ့ဇံရပြီးအထုတ်လို့ကျင်တော့အဲ့ဒီဇံကပထမဇံအခြေခံပြုပြီးအာရုဒ္ဓရှိတယ်ဒုတိယဇံအခြေခံပြုပြီးအာရုဒ္ဓရှိတယ်တတိယဇံအခြေခံပြုအာရုဒ္ဓရှိတယ်သရုပ်ဇံအခြေခံပြုအာရုဒ္ဓရှိတယ်အဲဒီအခြေခံဇာအားလျော်တာဟိုမှာလည်းပဲပထမဇာဒုတိယဇာတတိယဇာသရုပ်ဇာပြီးတော့ပြည့်သွားတာပါ အဲ့ဒါခြေခံဆိုင်ရလို့ဘာမှသူမရှိဘူးဝိပဿနာကျင့်တတ်တတ်မဲ့ရှိတယ်ဆိုရင်သောတာပတိမေရောက်သွားတယ်ဆိုရင်အဲ့ဒီသောတာပတိမေကပထမဇာမယ်သောတာပတိဖို့ရတယ်ပထမဇာအဲအဲ့ဒီမဲ့ဇံဖိုးဇံနေအဲလောကုတ္တဇံနေအဲပထမဇံတွေကိုရောက်ပြီးတော့သွားအဲ့ဒီပထမဇာနေကိုရည်ပြီးတော့ကိုဟောတာလေပထမဇာနာဥပါဒံပစ္စာဝေရတိလောကီဇံလောကုတ္တရာဇံပေါ့လေပထမဇာ အဲဒီလောကီဇန်လောကုတ္တရဇန်တို့ရှေးဖို့ကသာမဝဆရဥပ္ပစာရသမารိဇန်နေရရှိအဲ့ဒါတွေလည်းဒီထဲမှာပါတာပထမဇန်နဲ့ပါသွားတယ်။သမารိ၃မျိုးခွဲတဲ့အခါမှာတော့ဒီပထမဇန်နဲ့ထည့်ယူရတယ်။သဝိတကသဝိစာရသမารိအဝိတကဝိစာရမတ္တသမารိအဝိတကအဝိစာရသမารိသမารိ၃မျိုးခွဲသုတ္တရိမကခွဲကြတာ။ဝိတဝိစာရနှစ်ပါးလုံးရှိတဲ့သမารိရဲ့ပထမဇန်သမารိရဲ့ သူရင်လားဆိုတော့သူတယ်မဟုတ်ဘူးတဲ့တတ်တဲ့ဥစ္စာရိနာဥစ္စာရသမารိနဲ့တကွာယူရမယ်ဥစ္စာရသမารိလည်းပဲအတူတူပဲတဲ့ပထမဇန်သမารိနဲ့အထူးဘူးတဲ့ဝိတဝိစာရနှစ်ပါးလုံးရှိတဲ့သာဝိတ္တသာဝိစာရသမารိရဲ့ဥစ္စာရသမารိကဘယ်ဥစ္စာရတော့ဆိုအလုံးသောဇာနေရဲ့ပြည့်ဖို့ဖြစ်တဲ့ဥစ္စာရပါပဲတဲ့အကုန်လုံးဥစ္စာရအဲဒီဥစ္စာရကတော့ဇာနေနာအနိကဖြစ်တဲ့ဥစ္စာရလည်းရှိတယ်ဝိပဿနာအခြေခံခြင်းနဲ့အာထုတ်တဲ့ဥစ္စာရတွေလည်းရှိတယ်ဝိပဿနာ ဝိပဿနာစိတ်ဥပါဒံပါဝင်တဲ့ဥစ္စာတွေဒါတွေလည်းဥစ္စာရတွေပဲဥစ္စာရသမารိတွေအဲ့ဒီဟာအကုန်လုံးရတယ်ဒီခုသိပထမဇာနာဥပါဒမေဇဝိရတိကစပြီးဇာနာပထမဇာနာစပြီးတော့ဟောသွားတာဒီသမารိဟာသမารိမဲ့ခင်တရားဝိပဿနာမဲ့ခင်ကဘယ်ထဲထည့်ရမလို့လို့ဒီလိုစဉ်းစားကြကြည့်တာပေါ့အဲ့ဒါဒီပထမဇာနဲ့ထည့်ရမှာလို့ပထမဇာနဲ့အတူတူပါပဲအဲသာဝိတ္တကသာဝိသရသမารိနဲ့သူကပါသွားတယ် ပထမဇန်သမာဓိပထမဇန်ရဲ့ခြေဘဝဥစ္စာရဟုတ်လားပထမဇန်တိပ္ပဇန်လေးအကုန်လုံးပေါ့လေဇန်နေအားလုံးရဲ့ခြေဘဝဥစ္စာရသမာဓိသာသဝိရသဥစ္စာရသမာဓိအဲဝိပဿနာရဲ့ဥစ္စာရသမာဓိဝိပဿနာသမာဓိဒါတွေကလည်းဥစ္စာရသမာဓိတဲ့ဝင်နေတယ်လို့အဲဒါဒီဥစ္စာတွေကသာဝိတ္တသာဝိဇ္ဇာသမာဓိထဲမှာရှိရဓမ္မဇာသမာဓိနဲ့အတူတူပဲဒါတော့ကိုသာမသမာဓိမဲ့ခင်ဆိုတဲ့အဓိပ္ပာယ်ကိုနည်းနည်း နားလဲအောင်လို့ခုပြောနေဆုံးသမာသမာဓိမဲ့ခင်ဇန်တွေကအမှားအချင်းဇန်ဆိုတာကတော့သူကဇန်ကလောကီတရားတွေပဲမဲ့ခင်7ပါးနဲ့သူကတခြားစီတယ်အရိယာမဲ့ခင်7ပါးကမဲ့စိတ်တို့ဘာထဲမှာပါဝင်တယ်ပြီးတော့မဲ့ရစေဖို့ကနေပြီးဝိပဿနာစိတ်တို့ဘာထဲမှာပါဝင်တယ်အခုကဇန်ဆိုတော့အဲ့ဒီမဲ့ခင်တွေနဲ့တခြားစီလို့ဖြစ်တခြားစီမဟုတ်ဘူးသူကအဲ့ဒီဇန်ဇီဇန်ကလည်းပဲ လောကုတ္တရာဆိုရင်ဖြင့်အဲအရိယမဲအရိယမဲအစံနေတယ်အရိယမဲ၄ပါးအဲဒီကစံနေတယ်နေတော့လောကီမဲသံဆိုလို့ရှိရင်အခြေခံတွေကယူပေါ်တယ်ဒါကတော့ဝိပဿနာမရှိခင်အခြေခံဥပ္ပဇာရဇံဆိုလို့ရှိရင်တော့ဝိပဿနာသိလို့ပါတယ်ပါတဲ့ဇံဟောတာပထမဇံနဲ့တူတယ်သာဝိတ္တဝိသရတော့သမာဓိဇံပဲလို့ယူရမယ်အဲဒါအဲဒီမှာဇံဒီဇံကဘယ်လိုသဘောရှိသလဲဆိုလို့ရှိရင်

မြင်တွေ့ပြီးတော့သုံးဆောင်နေတာတွေအဲ့ဒါပဲဖြစ်ဖြစ်မမြင်မတွေ့ဘဲနဲ့စိတ်ကူးတဲ့ကနေပြီးစိတ်ကူးပြီးသုံးဆောင်တာတွေလည်းရှိတာကိုဘယ်နည်းနဲ့ပဲဖြစ်ဖြစ်ပေါ်လေလို့အဲမြင်လို့ဖြစ်စေကြားလို့ဖြစ်စေတွေ့လို့ဖြစ်စေအဲတကယ်ကိုခါးသားနေလို့ဖြစ်စေသုံးဖို့စိတ်ကူးနဲ့စဉ်းစားပြီးတော့ဖြစ်စေကာမအာယုန်တွေစီကိုသိရောက်ပြီးတော့ခံစားနေလို့ရှိရင်အဲ့ဒါကိလေသာကာမတွေဖြစ်ကိလေသာကာမဖြစ်ရင်ဝိထုကာမတွေသူရှိနေတာပဲဟိုနိဗ္ဗာန်မှာလည်းရှိရင်ရှိမယ် အနိဗ္ဗာန်မရှိလည်းပဲသူစိတ်ကူးတဲ့အဝေးကြီးလည်းသူစိတ်ကူးလို့ရတာပဲနော်ဒီနေ့တော့ပြောခဲ့တဲ့အတိုင်းသူရင်ကမှဝေးတော့အာယုံလည်းသွားတယ်ဆိုတာကိုကိလေသာကာမရှိနေမှာတော့ဝိတုကာမတွေကိုရှိရှိမရှိစိတ်ကူးရင်သူကပေါ်နေတာရောက်နေတာပဲစိတ်ကူးတဲ့စိတ်ကူးတဲ့သူကာမဂုဏ်အာယုံတွေစိတ်ကူးတဲ့ရဒါတွေနဲ့တချို့ကစဉ်းစားပြီးစိတ်ကူးကောင်းပြီးတော့ပြောနေတာရေးတာဟုတ်တော့အဲ့ဒါတွေကင်းရမယ်တဲ့ဒီမှာကင်းရမှာဒါရေးကြည့်တယ်อืม

ဝိပဿနာရှုတဲ့ပုဂ္ဂိုလ်မှာရှုတိုင်းရှုတိုင်းဟာဟောင်းနေပိန်နေထိုင်နေထိတဲ့စသည်ဖြင့်မှတ်ပြီးရတယ်တခါတည်းကြားထဲမှာထွက်ပြီးတော့ကာမအယုန်တွေကျန်တာရှင်းမှာပေါ့လို့ဒါဟုတ်ဟိုသွားနေကြလုံနေကြ၊ဂိုင်နေကြ၊စဉ်းစားနေကြ၊ပြောဆိုနေကြ၊စိတ်ကူးတွေပါတခြားဝင်လာတာရုံမှာပါတော့။ဘာယာနှစ်သက်ပြီးသဘောကျတယ်၊ဒါတွေတောင်းတာတွေ၊ဒါတွေညှိုးလင့်တာတွေကြားထဲမအောင်မယ်လို့။ရှင်ရင်တော်ကြီးတွေတွေးပြီးတကလားအဲဒီဘွားရဲ့ချမ်းသာကြီး၊ကောင်းစားကြီးတွေစဉ်းစားတာတွေပေါ်အောင်မယ်။အဲ့ဒါတွေကကိလေသာကာမတွေဖြစ်လာတာ အဲဒီကိလေသာကာမတွေအာယုန်တွေကဝိထုကာမတွေပဲအဲမကင်းမစိတ်ပဲဖြစ်နေတာဒီမှာကမ္မဋ္ဌာန်းကြောင့်လည်းဝင်နေပေမဲ့လို့ဟိုမှာစိတ်ကမကင်းမဲနဲ့ဖြစ်နေကိလေသာကာမတွေမကင်းဘူးအာယုန်ကလည်းပဲကိလေသာကာမအာယုန်တွေကလည်းပဲကိုနာတာမရှိတာကိုအဝေးမှာစိတ်ကူးတဲ့တော့ရှိတယ်အဲဒါမကင်းဘူးဝိထုအာယုန်တွေကလည်းရှိအဲကိလေသာကာမတွေကလည်းရှိအဲဒါမကင်းမဲဖြစ်နေဒါတွေကင်းအောင်အားထုတ်ရမှာအဲဒီအရာတွေပေါ်လာတဲ့အခါကျကင်းအောင်ဘယ်နဲ့လုပ်ရမလဲဆိုဒီမှာရှုမှတ်လိုက်ရုံပါပဲသူကလိုလိုပဲလို့ စိတ်ကူးဖြစ်ရင်မှတ်လိုက်ရုံပဲလူကျင်တာလေးပေါ်ရင်လူကျင်တယ်မှတ်လိုက်နှစ်သက်တာပေါ်ရင်နှစ်သက်တယ်မျောလင်းတာတောင်းတာတာပေါ်တာလေးတွေရှုမှတ်ပြီးတော့ပယ်လိုက်ရုံပဲပယ်ပါများတဲ့အခါကျတော့အဲ့ဒီလိုစိတ်တွေမသွားဘူးရှုရရှုရအာရုံလေးတွေနဲ့စိတ်လေးကဒီနေအောင်းနေပိန်နေထိုင်နေကြည့်ရစသည်ဖြင့်ဒါလေးပဲဒါကြတယ်သူ့အာရုံနဲ့သူသူ့အာရုံနဲ့သူအဲဒီလိုရှုပြီးတော့သွားနေတဲ့အခါတွေ ကာမေဟိကိလေသာကိလေကာမေဟိဝတ္ထုကာမကိလေသာကာမတို့မှဝိစေဝကင်းလေသာလင်ဘုအာယုဖြစ်တဲ့ကာမဂုဏ်အာယုနေအသင်အာယုနေအပန်းအာယုနေအနတ်အာယုနေအရသာအာယုနေအတွေ့အထိအာယုနေအသင်နဲ့ပတ်သက်တဲ့ယောက်ျားမိန်းမပုဂ္ဂိုလ်သတ္တဝါအာယုန်တွေအမှန်နဲ့ပတ်သက်တဲ့ပုဂ္ဂိုလ်သတ္တဝါအာယုန်တွေအနတ်နဲ့အရသာနဲ့အတွေ့အထိနဲ့ပတ်သက်တဲ့ပုဂ္ဂိုလ်သတ္တဝါအာယုန်တွေအဲ့ဒါတွေကကာမဂုဏ်တွေဆိုတာပဲ အစင်းလေးတက်တက်တယ်မဟုတ်ဘူးအထေဝုဒ္ဓကြီးပါတခါတည်းအဲလူပုဂ္ဂိုလ်ဒီကိုယ်လုံးကြီးပါအထေဝုဒ္ဓကြီးတစ်ခုလုံးကကာမအာယဝုဒ္ဓတွေလို့ခေါ်တယ်လူကြီးနေတဲ့ပြအာယဝုဒ္ဓတွေဟူတယ်ညအကုန်လုံးကာမအာယဝုဒ္ဓတွေပဲအဲဒီကာမအာယဝုဒ္ဓတွေမှာလည်းကင်းပြီးတော့နေရမယ်ဒီကာမအာယဝုဒ္ဓတွေအာရုံပြုပြီးတော့နေတဲ့ကိလေသာကလည်းကင်းရမယ်အဲဒီလိုကင်းအောင်တော်တွေမှာရှုနေရတာပေါ့အဲဝိပဿနာနဲ့ရှုနေဇာန်ရှုတဲ့ပုဂ္ဂိုလ်ကလည်းဇာန်နေကတိုင်းစားယူသောအာယုံနဲ့ပထဝီပထဝီစသည်တွေနှလုံးသွင်းတယ် ဘဒုကတိုင်းထဲမှာစိတ်လေးနေနေအောင်အားထုတ်နေရတယ်ဒီလိုအားထုတ်နေရင်သူလည်းသွားမှာပဲသူကလည်းဒီကာမအယုန်တွေသွားမှာပဲအဲ့ဒီခါမှာအဲ့ဒါကိလေသာကာမဝိတုကာမတွေမကင်းမဲ့ဖြစ်နေတာသောတော်ဝင်နဲ့ရှုနေတဲ့ပုဂ္ဂိုလ်ကလည်းအဲ့ဒါလည်းဘုသမထကမ္မထသောတော်ဝင်နဲ့ရှိတယ်သတဲ့ဝင်နဲ့သူကရှုနေဒီတွင်အဲ့လိုရှုနေရင်လည်းသူသွားမှာပဲကာမအယုန်တွေသွားလို့ရှိရင်အဲ့ဒါကိလေသာကာမဝိတုကာမတွေမကင်းစိတ်ပဲဖြစ်နေအဲ့ဒါတွေကင်းစိတ်ပြီးနေအောင်သူအားထုတ်ရမှာဒါတွေလုံးလုံးကမပြောင်းငြိမ်းပြီးတော့သွားအောင်အားထုတ်ရ ညခါကာလလူကြီးတိတ်အတန်ကြီးအတန်နေတိတ်အကုန်လုံးလူတွေအိတ်နေတဲ့ခါမှာဘာသာညာသမားမကြားမဲနဲ့တိတ်နေတယ်လို့ပဲစိတ်တဏ္ဍာမှာဝိထုအာယုန်တွေကာမဂုဏ်အာယုန်တွေစိတ်ထဲမှာပေါ်လာရအောင်ကာမဂုဏ်အာယုန်တွေရောက်သွားတဲ့စိတ်လည်းစိတ်ကူးတွေလည်းမရှိရဘူးဒီစိတ်တွေတခါတည်းအင်းစိတ်တိတ်စိတ်ပြီးဘာတွေရှိနေတော့ဆိုတော့မှတ်တဲ့စိတ်ကလေးတခုတည်းပဲဟုတ်လားမှတ်တဲ့စိတ်ကလေးတခုတည်းကောင်းတယ်ပိန်တယ်ထိုင်တယ်ထိတယ်စသည်မှတ်တဲ့စိတ် ထွက်တဲ့ဝင်တဲ့မှာတဲ့ပုဂ္ဂိုလ်စဉ်ထွက်တဲ့ဝင်တဲ့နဲ့ပထူပထူကတူပထူကတိုင်းမှရင်အဲ့ဒီကတိုင်းတင်းသမဏတွေလည်းရှိပါတယ်သမဏကမ္မဋ္ဌာန်းနေအဲ့ဒီတော့ရှုရရှုရအာယုံလေးမှာလာစိတ်ကလေးသက်ဝင်ပြီးတော့ကာမဂုဏ်အာယုံစိတ်တွေအကုန်လုံးကင်းစိတ်ပြီးတော့နေရမယ်ဒါကသူကအင်္ဂါတစ်ခုပါလေကာမေဝတ္ထုအာယုံကာမဂုဏ်တို့မှာကာမေဟိဝတ္ထုကာမကိလေသာကာမတို့မှာဝိဇေဝဝိဇ္ဇဧဝကိစေဝေသာလည်း

အဲကတိုင်းစားကြည့်တော့သမထကမ္မနာအာရုံပြုနေတဲ့ပုဂ္ဂိုလ်တွေတခါတခါစိတ်ဆိုးတာတွေစိတ်တွေဝင်လာမှာပဲဝိပဿနာရှုနေတဲ့ပုဂ္ဂိုလ်တွေဖောင်းနေပင်နေမှတ်နေရင်လည်းဒီစိတ်ဆိုးတာစိတ်တွေတွေဝင်လာတာပဲဝင်လာရင်ဒါလေးရှုမှတ်ပြီးတော့ပြရမယ်သူကင်းအောင်လုပ်ရမယ်ဣဒာမိတ်တာထိုင်မဲ့ပြင်းကြီးတာတဲ့ဒီလိုရှုမှတ်နေရင်ပြင်းလာတာလည်းရှိတာစိတ်လျော့လာတာရှိအဲ့ဒါတွေလည်းပဲရှုမှတ်ပြီးတော့ပြရမယ်ဥဒိစ္စကုဝေဆိုစိတ်ပြနေတာတော့ဝေယောပြီးရောက်သွားတဲ့စိတ်ကလေးတွေအဲ့ဒါလည်းရှုမှတ်ပြီးတော့ပြရမယ်ဝိသိကိစ္စတဲ့ယုံမှားမှု စားပြီးတော့ဟောဟုတ်မှဟုတ်ပါမလားဖြစ်မှဖြစ်ပါမလားမမမမမလားစသည်ဖြင့်ကျွေးတော့ပြီးတော့ယုံမှားမှုအဲ့ဒါလည်းရှုမှပြီးကြတယ်ပေးရမှာပဲသောနာတတိယရှုမှပြီးတော့ပေးတော့ဒီဟာတွေကိုလိုငြိမ့်သွားမယ်သမထအာယုန်နဲ့ဇာအာထုတဲ့ပုဂ္ဂိုလ်စဉ်သမထအာယုန်မှာစိတ်ကလေးတည်ပြီးတော့သိချင်းဘယ်မှစိတ်မသွားဘဲနဲ့ရှုတဲ့စိတ်ကလေးတခုတည်းတည်ရမှာပါ ဝိပဿနာကလည်းဝိပဿနာအယုံမှာစိတ်ကလေးတစ်ခုတည်းသိရပဲပေါင်းတယ်ပိန်တယ်ထိုင်တယ်သိတယ်စသည်ဖြင့်သွားကြောက်ပါပွားရပွားရုံနာလေးကိုရှုရှုရှုုံလေးဒီမှာတည်ရမှာအဲဒီလိုတည်နေတာကလားအာကုသလေဓမ္မေအာကုသိုလ်တရားတော်မှာဝိစာဧဝကိသိရပါလင်သဝိတကံဝိတေသဝိတကံဝိတေနဲ့တကွဖြစ်သောသဝိတကံ ကြံစည်မှုလည်းရှိသောသာဝိဇာရံဝိဇာရံတကားဖြစ်သောသာဝိဇာရံစဉ်းစားဆင်ခြင်မှုလည်းရှိသောအဲဝိတဝိဇာရဆိုတဲ့ကြံစည်စဉ်းစားမှုတော့ရှိတယ်တဲ့သူကဒီသာသိမသိမွေသေးဘူးသာစကားစားဘူးအာယုံနဲ့စိတ်တရားမှလို့အာထုတ်နေရတော့အစတော့ဒီအာယုံပေါ်အောင်လည်းကြံစည်ရတယ်ဒီအာယုံကိုစဉ်းစားမှုလေးလည်းရှိရတယ်လို့အဲဒါလေးကြံစည်မှုစဉ်းစားမှုတွေလည်းသင်ကြားနေတယ်တဲ့ဒီမှာဝိဝေကဇံ နိဝရဏကင်းစိတ်ချင်းကြောင့်ဖြစ်သောပိဋိဒုက္ခပိဋိဒုက္ခရှိသောနိဝရဏတွေကင်းလို့ပိဋိဒုက္ခတွေဖြစ်တယ်တဲ့ပိဋိဒုက္ခတွေပိဋိနှစ်သိမ့်အားရမှုဖြစ်တယ်ပိဋိဆိုတာအကုသိုလ်ပိဋိလည်းရှိတာပဲကိုယ်လည်းဉာဏ်ဥစ္စာတွေရတော့လောဘနဲ့ပိဋိတွေဖြစ်တာရှိတာပေါ့ကိုယ်ခင်မင်းယဉ်ဤတဲ့ပုဂ္ဂိုလ်လေးတွေတွေ့ရရင်သားလေးသမီးလေး အချစ်ခင်ရင်းနှီးတဲ့ပုဂ္ဂိုလ်အဲဒါလေးပြုမှုရည်နဲ့တွေ့ရလို့ရှိရင်သိတယ်မှာတခါတည်းပီတိဖြစ်သွားတာကိုအလောကဏီထားမြအောင်မြင်လို့ရှိရင်စိတ်ထဲမှာပီတိဖြစ်သွားသဘောကျလူငယ်လည်းလူငယ်လိုက်လူကြီးလည်းလူကြီးလိုက်ကိုလိုချင်တာလေးတွေရလို့ရှိရင်ပြင်စိတ်ထဲမှာနှစ်သိမ့်အားရသဘောကျပြီးတော့သာပီတိခေါ်တယ်ဒါဒါဒါလောဘနဲ့ဖြစ်တဲ့ပီတိတွေဒါလည်းဒါကတော့မစမ်းကြပါဘူးအခုတရားထုတ်ရင်ပီတိတွေဖြစ်လာတယ် သမထဇာနေအားထုတ်တဲ့ပုဂ္ဂိုလ်လည်းသမထဇာသူ့အာယုန်လေးနဲ့သူတည်ပြီးတော့နေတော့ခါသူ့အာယုန်နဲ့သူနှစ်သိမ့်အားရပြီးတော့ပီတိတွေဖြိုးပြင်းနေတယ်ဖြစ်ရတာဝိပဿနာအားထုတ်တဲ့ပုဂ္ဂိုလ်တွေကလည်းဖြစ်တယ်ပီတိတွေမြန်မာလည်းပီတိတွေကောင်းတဲ့ပိန်နဲ့မှတ်နေရင်တခါတည်းဖြိုးပြင်းနေတဲ့တကူလုံးနှစ်သိမ့်အားရမှုပီတိတွေပြန်ပြီးတော့နေကောင်းထိုင်ကောင်းနဲ့ဖြစ်လာအဲဒီပီတိ၅မျိုးရှိတယ် ဒီနေ့ရတယ်တခါပြောပြီပုဒ္ဓိကပီတိတဲ့တခါတော့နှစ်ပင်အာရမှုကြီးကျိုးပြင်းဖြစ်ပြီးတော့ပြောက်ခဏိကပီတိတဲ့ဒီချိန်သုံးချိန်ဆက်ပြီးတော့ဖြစ်ပြီးတော့ပြောက်သွားအာခဏိကခဏခဏစင်္ဃစင်္ဃဖြစ်တယ်အောက်ကန္တိကပီတိတဲ့ကိုယ်ထဲမှာတိုက်တဲ့သက်ဝင်ပြီးတော့ပြက်လာတိုက်လိုက်လဲလဲတခါလဲပင်လေရေလိုက်များလို့ပဲတဲ့သူကပြောတယ် ပင်လေရေတိုင်းကြီးနေနေတာလိမ့်လိမ့်လိမ့်နေလာတာပင်လေရေတိုင်းကြည့်ဦးမှလည်းပြင်ကြောက်ကြမလားကောင်းတယ်ကာနာကိုယ်ပေါ်တက်လာတော့မလို့ပဲခါတယ်အလုံးကြီးလိမ့်လာကာနာလည်းရောက်ဆိုတော့ဘာမှတော့မဟုတ်ဘူးဟောပြရပြီးတော့ပြောက်သွားအဲ့ဒါလိုပဲဒီပီတိကတည်းကဖြိုးပြီးမစိမ့်စင်စင်ညင်းညင်းနေဒီကိုယ်လုံးဖြစ်လိုက်တာကလည်းဖြိုးကြောက်ကနေပြီးတော့မှတက်လိုက်တာဟာဘာဖြစ်တော့မလို့ဘာဖြစ်တော့မလို့အသိုးတော့မသိုးပါဘူးသူကအဲအလိုက်ကြီးဖြစ်လာနေတိုင်းကောင်းတဲ့ဥစ္စာပါလား ကိုယ်တကိုယ်လုံးလည်းကြည့်သွားတယ်သူကကြည့်ရောက်သွားကြည့်ရေတော့ကြာလာတခါညာအထက်ကနေပြီးခေါင်းကနေပြီးဆင်းလာပြုပြီးနေတယ်ကိုယ်တကိုယ်လုံးကြည့်ပြီးကြောက်အဲဒီလိုအလိုင်းကြီးကြီးကျပီတိတွေဖြစ်လာတယ်ဝမ်းမြောက်မှုတွေပါပဲဝမ်းမြောက်မှုတွေอืม အဲ့ဒါအောက်ကန္တိကပီတိခေါ်တယ်ဥပ္ပေကပီတိဆိုတာရှိတယ်ဥပ္ပေကပီတိဆိုတာကတော့ကိုယ်ကိုကြွတက်စီရတယ်မြင့်သွားစီရတယ်လွင့်စင်သွားတယ်လှုပ်ရနေစီရတယ်တဲ့သူခါသုတ်ခါသွားစီရတယ်တဲ့ကလှုပ်ရှားစီရတဲ့သဘောရှိတယ်ခရဏပီတိဆိုတာဒီကိုယ်လုံးပြန့်နှံ့ပြီးတော့ပြည့်ပြီးတော့ဖြစ်နေတာတခါလဲလှုပ်ပဲမလှုပ်ချင်တော့ငြိမ့်ပြီးအမနာတိမ်မွေ့ပြီးအမနာကောင်းတရားထုတ်တဲ့ပုဂ္ဂိုလ်တွေဒါတွေတွေ့တာပဲဥပဒနာရှိတဲ့ပုဂ္ဂိုလ်တွေသူ့နေရာကျတော့သူတွေ့ပါတယ် ဥရိယပြညာပိုင်းဒီမှာကြီးကျယ်တွေ့တာပဲလေပီတိတွေဉာဏ်နဲ့သဘောကျစရာကောင်းဟောနာဝန်တာစရာကောင်းတယ်ဘယ်တော့မှမတွေ့ဘူးရဲ့ချမ်းသာအကောင်းဆုံးနေပဲတရားရတာတွေနဲ့ကောင်းတဲ့ရတာတွေအဲ့ဒါတွေတွေ့အဲဒီပီတိလည်းပါတယ်တဲ့ခုဒီမှာနိဇာနဲ့မှာဒုက္ခဆိုတဲ့စိတ်ရှင်လန်းချမ်းသာမှုလည်းပါတယ်ဒီချိန်မှာစိတ်လည်းရှင်လန်းချမ်းသာပြီးတော့နေတယ်အဲဝမ်းမြောက်ဝမ်းမြောက်ပြီးတဲ့ကလာစိတ်ကလည်းရှင်လန်းချမ်းသာပြီးတော့နေတယ်ဝမ်းမြောက်မှုနဲ့ချမ်းသာမှုတွဲပြီးကြတာဖြစ်တယ်

သမင်းဟင်းပဲဖြစ်ဖြစ်သတိပဲဖြစ်ဖြစ်ပေါ့စားကြကောင်းကောင်းလေးအထူးဆန်းဆန်းလေးရလာတယ်ရရချင်းတခါတော့ဝမ်းမြောက်တယ်မခံစားရဘူးလေအရတာမခံစားရဘူးဆိုတော့လေဒီဝမ်းမြောက်တုန်းကလည်းစိတ်ထဲစိတ်ချမ်းသာမှုလည်းပါတော့ပါနေတယ်ဆိုတော့ချမ်းသာမှုကတော့မတင်ကြဘူးဝမ်းမြောက်မှုတင်ရှားတယ်နောက်စားလိုက်တဲ့ခါကျတော့မှဒီမှာချမ်းသာမှုတွေပေါ်တာကိုဒီမှာတော့ဝမ်းမြောက်မှုသိမ့်မပေါ်ဘူးဒီမှာဝမ်းမြောက်မှုကမတင်ကြချမ်းသာမှုကဒီမှာပေါ်တယ် အဲအဲ့ဒီခါတွေမှာဝမ်းမြောက်မှုနဲ့ချမ်းသာမှုနဲ့လည်းကွဲပြီးတော့ຫນွေခါကာလမှာတဲ့ခྱི་သွားတဲ့ပုဂ္ဂိုလ်ရှိကူအိုက်အိုက်နဲ့သူကူလောင်လောင်နဲ့ခྱི་သွားခྱི་သွားတော့ဘယ်တော့ကြလို့ရှိရင်တော့อืมသစ်ပင်ကြီးတွေပါလေကောင်းတယ်ရေတွေပါလေလည်းမနာကောင်းတယ်ဆိုပြောတဲ့စကားကြားလို့ရှိရင် အဲဒီလိုကြားတာနဲ့ဒီမှာဝမ်းမြောက်သွားပီတိတွေသင်ကြားတာဆိုတော့ဒုက္ခလည်းပါတော့ပါတယ်ပါမယ်ဒုက္ခကချမ်းသာတာမသင်ကြားဘူးဒီနေ့မှာဒီမှာကိုယ်ပင်မလို့ဆင်းရဲတော့ရှိသေးတယ်နောက်အဲဒီလမ်းစကားရောက်တဲ့ခါကျတော့ကိုအေးမြတဲ့သစ်ပင်ကျိန်မှာထိုင်လို့ဖြစ်စေအဲလှည့်ပြီးတော့အိတ်လို့ဖြစ်စေအဲရေလေးပါလည်းတောက်လို့ချိုးလို့ဖြစ်စေအဲဒီခါကျတော့ဆင်းရဲတာတွေကအဲဒီမှာဒုက္ခတွေသင်ကြားတယ်ပီတိကတော့ဝမ်းမြောက်တာကတော့မသင်ကြားဘူးအဲဒါတော့ပီတိနဲ့ဒုက္ခက စိတ်ခါသာရခါသာမှာကိုနှိမ့်သက်စရာအာရုံတွေရခါသာရခါသာတွေမှာသူကပီတိဝမ်းမြောက်မှုကသူကသင်ကြားတာနောက်ပြီးတော့သုံးဆောင်တကယ်သုံးဆောင်ရတဲ့ခါကာလကျတော့ဒုက္ခချမ်းသာကသင်ကြားတာအခုဇာစိတ်မှာတော့ပီတိနဲ့ဒုက္ခကတွဲပြီးတော့ဖြစ်တယ်ဝိပဿနာစိတ်မှာလည်းပီတိနဲ့ဒုက္ခကတွဲဖြစ်နေတာဒုရိယရဲ့ဉာဏ်ရောက်တဲ့ခါကာလကျခုနပြောတဲ့ပီတိတွေဒီလိုလုံးဖြိုးပြင်းပြင်းနဲ့လည်းဖြစ်တယ်စိတ်တွေကလည်းရှင်လာဝမ်းသာနေတဲ့ခါတည်းစိတ်တွေကလည်းအမှန်ကိုချမ်းသာနေတယ်

အဲဒီနာမိတာကနေပြီးတော့ပြင်းပြင်းကြီးနဲ့ဖြစ်လိုက်ဘုဒ္ဓဇာကိုဇာစိတ်ကြံလိုက်ဝိသိကိစ္စယုံမစဉ်းစားစဉ်းစားစဉ်းစားဆင်ခြင်တွေးတော့ပြီးတကလားယုံမတွေဖြစ်လိုက်နဲ့တရားကတော့ကောင်းမှမကောင်းပဲအဲ့ဒါတွေဝင်ခန်းနေတဲ့ကာလပါတော့ဘယ်ပီတိဖြစ်လိမ့်မှာတော့တရားရတာပီတိမပေါ်သေးဘူးငဲကိုယ်ရဲ့သေးတဲ့ဌာနမှုတွေမပေါ်သေးဘူးဒီမှာ အဲဒီဥစ္စာတွေလည်းကျင့်ရောတခါတည်းအမှတ်တွေကောင်းလာပြီဆိုတော့တခါတည်းအဆောင်နဲ့ပိန်နဲ့ဆိုင်နဲ့အထီးရဲ့မှတ်စရာအယုံလေးနဲ့မှတ်ပြီးလေးနဲ့မှတ်စရာအယုံလေးနဲ့မှတ်ပြီးနဲ့သူ့အတူအကြပြီးတော့တခါတည်းဓမ္မပိဓမ္မဓမ္မပိဓမ္မသင်ပြီးတော့သွားနေတဲ့အခါသူ့လိုလိုရောက်လာတာပီတိကကောခေါ်ရတာမဟုတ်ပါဘူးသူ့အတူပြစ်တာအကြောင်းလင်းတွေပါတယ်ဒါတွေကလည်းပေါ်တတ်တယ်ဒါတွေပေါ်ရင်လည်းတခါတည်းကိုယ်ထဲမှာကျိုးပြင်းနေတဲ့ပီတိတွေဖြစ်ကိုချမ်းသာစိတ်ချမ်းသာတွေဖြစ်ဘယ်လိုချမ်းသာမှမသိဘယ်လိုကောင်းမှမသိအောင်တခါတည်း အကြီးအကျယ်ကောင်းချမ်းသာနေတတ်တယ်အဲ့ဒါဝိပဿနာကဟာပါတယ်ဝိပဿနာတရားထုတ်တဲ့ပုဂ္ဂိုလ်တွေဝိပဿနာပြောမှဖြစ်မယ်ဇာအားထုတ်တဲ့ပုဂ္ဂိုလ်ကလည်းဇာမှာအပြီးတော်တွေပြရမှာဆိုတာဒီတော်တွေပြရမှာအဲ့ဒီလိုဖြစ်ပြီးတော့တဲ့အဲ့ဒီဇာရှုမှုတဲ့ပထမရှင်းဥစွာတော့ရှင်းဥတော့ပထမတော့ဒုတိယတတိယဆိုတာကတော့ရှင်းဥဖြစ်စဉ်တွေကိုတစ်နှစ်တစ်နာမှနှစ်နာမှတွေလိုက်ထိုးထားပါတယ်ဒီဥစ္စာဒီလိုပဲပြောရမှာပဲဒီလိုမပြောဖြစ်မှာမဟုတ်ဘူးအဲပထမဒုတိယတတိယဒါကတော့နာမစဉ်ထိုးတာ ထမရှင်းဥစွာတော့ဇာနာဇံတို့ဇာနာရှုမှုဇံတို့ဥပါဒမေဇရဇံဆရှုတာပဲဇံဆိုတာအာယုံကိုကပ်ရရှုတာဇံပဲလက္ခဏာကိုကပ်ရရှုတာဇံပဲဇံနှမျိုးရှိတယ်အာရမဏုပနိဇံနဲ့လက္ခဏုပနိဇံနဲ့အာရမဏုပနိဇံဆိုတာကကပိုင်းစားကြည့်တော့သမထအာယုံနဲ့ကပ်ပြီးတော့ရှုတာ စူးစိုက်စိုက်ရှုပြီးတော့ဒီအာယုံနဲ့ဒီစိတ်နဲ့တာပြီးတော့ရှုနေတာအာရဏုပနိသနာအာရမဏဥပနိသနာဥပကယနိသနာစူးစိုက်ပြီးတော့ဒါအာယုံနဲ့စိတ်နဲ့ကပ်ပြီးရှုနေတာတခြားကိုမရောက်ဘူးဒီစိတ်ကတည်းကစိတ်နဲ့အာယုံနဲ့တခါတည်းပုကတ်ထားတယ်လို့တွဲနေတယ်အဲ့ဒါအာရမုပနိသနာအာရမုပနိသန်ခေါ်တယ်အာရမုပနိသအာယုံကိုကပ်ရရှုတယ်ဆိုလက္ခဏုပနိသနာဆိုလက္ခဏာကိုကပ်ပြီးတော့ရှုတယ်အနိစ္စဒုက္ခအနတ္တလက္ခဏာတွေယုံနာတရားသဘောတရားလက္ခဏာတွေ အဲ့ဒါတွေကပြီးတော့ဒါဝိပဿနာဇံတွေဥစ္စာကတော့အဲ့တော့သုစိတ်တမှုကာယေရှုဇံဟုခေါ်သည်တဲ့ဘုရားဆောင်းဆောင်မှုပေးတာအရင်ကလည်းခဏခဏတည်းဥစ္စာဆိုင်ရာကြလို့ရှိရင်တော့ဟောနေတာပါဇံဆိုတာသုစိတ်တဲ့အာယုံကပ်ပြီးတော့ရှုနေတဲ့ဥစ္စာဇံပဲတဲ့ဇံဆိုတာဒါကအကုသိုလ်တွေလည်းသူ့လိုက်သူဇာတော့ရှိပါတယ်သူကလည်းဟိုပါလေချင်းမွန်းကြမလို့ဒါတော့ဟောနေလို့ဟောဖို့ရမလို့အဲအခုသမထဝိပဿနာဇာနေရတော့အရေးကြီးတယ်ဒီဇာနေကို သူဆိုင်သမှုကာယေရှုဇံဟုခေါ်သည်တဲ့အဲဒါဆိုရမယ်သူဆိုင်သမှုကာယေရှုဇံဟုခေါ်သည်သူဆိုင်သမှုကာယေရှုဇံဟုခေါ်သည်သူဆိုင်သမှုကာယေရှုဇံဟုခေါ်သည်ဆိုင်သူ အဲစူးစိုက်စိုက်ကပ်ပြီးတော့အာယုံကိုကပ်ပြီးတော့ရှိတာကမ်းမယ်ဥပနိသနာဥပကပ်ပြီးအနိသနာစူးစိုက်စိုက်ရှုနေတာတဲ့ဒါသံခေါ်တယ် အဲဒီဇံကနှမျိုးရှိတယ်ခုနပြောတဲ့အာရဏုပနိစ္စလက္ခဏုပနိစ္စအာယုံကိုကပ်ပြီးတော့ရှုနေတာကအာရဏုပနိစ္စအဲဒီအာရဏုပနိစ္စကတော့ကိုသူ့အာယုံနဲ့သူစိတ်ကလေးငြိမ့်နေကြမှာပဲဒါပဲသိချင်းဘာမှမရှိဘူးကွာအဲဒါတည်ငြိမ်ရုံမျှတည်ငြိမ်ရုံမျှရှုနေကသမထဇံခေါ်သည်တဲ့ဒါဥပအာရအာရဏုပနိစ္စနဲ့ဇံဟောပါအာရဏုပနိစ္စနဲ့ဇံဟောဘုညာသမထဇံတော့သမထဇံဟော ဒါကသမထလမ်းကတက်လာတဲ့ဇာတည်ငြိမ်ုံမျှရှုနေရစိတ်တည်ငြိမ်ုံမျှပဲတဲ့သူကသိကျင်ဘာမှ ကိလေသာအထူးငြိမ်းတာတွေဘာတွေမပါဘူးပေါ့လေသူကတော့တည်ငြိမ်ုံမျှရှုအဲဒီငြိမ်ုံမျှရှုနေတဲ့ဥစ္စာဆိုရင်ဖြင့်ဒါကသမထဇာမယ်အာရဏုပနိဇာမယ်ခိုင်းတာဆိုရမယ်တည်ငြိမ်ုံမျှ ရှုနေကသမထဇံခေါ်သည်ဒီငြိယုံမြရှုနေကသမထဇံခေါ်သည်ဒီငြိယုံမြရှုနေကသမထဇံခေါ်သည် မထကမ္မထကပထဝီပထဝီပထဝီပထဝီကတိုင်းဟောဓမင်္ဂါလောက်ပြီးတော့ဖြစ်စေပဂရိမြေပြင်မှာဖြစ်စေပေါ်တယ်ဆိုတော့ဓမင်္ဂါလောက်ပြီးအထောက်အထားပဲများပါတယ်မြေပုံသဏ္ဍာန်လေးလောက်ရတယ်သိဉ္ဉတဲ့နေရာတင့်တော်တဲ့နေရာမြေပုံသဏ္ဍာန်လေးလောက်မရှင်ကြောင်းနိုင်တဲ့အားဆိုလို့ရှိရင်အဲ့ဒီမှာမြေမြေကောင်းမြေသားလေးတွေထည့်ပြီးတော့သဏ္ဍာန်ရှိချင်းမြေတလင်းပုံသဏ္ဍာန်လေးလောက်ပေါ်တယ်ဝုံဝိုင်းလေးလောက်ပြီးအဲ့ဒါကိုကြည့်နေရတာဆိုတော့ကမ္မတာထူးထူးဆန်းဆန်းမဟုတ်ဘူးသိဉ္ဉအောင်လို့ကပဲတော့ ဒီထဲမှာစိတ်ညစ်အောင်လို့သိညစ်တရားတော်မသွားအောင်လို့ဒါလုပ်နေတာပထဝီပထဝီပထဝီလို့မြေမြေပေါ့လေဟုတ်လားပထဝီသာပါဠိလိုဗမာလိုမြေမြေဆိုလဲတူတူပါပဲမြေကြီးမြေကြီးဒီလိုစဉ်းစားခွင့်နဲ့ပြီးတာပါပဲဆိုအဲ့ဒါပထဝီကတိုင်းကိုအာဘောကတိုင်းဆိုရင်ရေကိုကြည့်ပြီးတော့နှလုံးသွင်းရတေသောဆိုရင်မိကိုကြည့်ပြီးတော့နှလုံးသွင်းရဝါရောကတော့လေတိုက်ခါတွေကြည့်ပြီးနှလုံးသွင်းတော့ခက်တယ်လည်းမလွယ်ဘူးကွာမှန်ပြီးတော့နှလုံးသွင်းရ အဲဆင်းကတိုင်းနေရှိတဲ့နီလာတဲ့အညိုးအညိုးရောင်အညိုးရောင်ဝတ်ထဲဖြစ်ဖြစ်တက်ကူဖြစ်ဖြစ်နာယံသေးတုပ်ပြီးတော့ဖြစ်အဲ့ဒါကြည့်ပြီးတော့အညိုးရောင်နေမှာစိတ်ကစွဲပြီးတော့နာမကွင်းရပီတအဝါရောင်ဩရတလောဟိတအနီးရောင်ဩရတကအဖြူရောင်အဲ့ဒါအကြောင်းအကြောင်းအကြောင်းကတိုင်းက၄ပါးရှိတယ်အဲအကုန်လုံးအတူတူကြီးတဲ့ပါဘယ်ဟာကရှိရှိသူကခံရတာကြီးတဲ့နောက်ပြီးတော့အများ ကတိုင်းတွေပါလေမလို့ရပဲနဲ့ဖြစ်တာကတော့ထွက်တဲ့ဝင်တဲ့ကလည်းသူကဆံရတယ်သူကထွက်တဲ့ဝင်တဲ့ရှိတာထွက်တိုင်းဝင်တိုင်းငါတော့ဝင်တိုင်းထွက်တိုင်းဝင်နေထွက်တဲ့နာဒီဝကနေပြီးတော့ခါတဲ့တိုက်ခိုက်ပြီးတော့ဝင်လာလိုက်ထွက်သွားလိုက်ဝင်လာလိုက်ထွက်သွားအဲဒီအထွက်ဝင်လေးကိုသူကနှလုံးသွင်းနေတယ်အဲ့ဒါလည်းပဲကြာလို့ရှိရင်ဒီလေထွက်ဝင်လာလေးရတယ်ခါတဲ့ပုံမှန်လည်းထဲရနေတဲ့ကွာသူကထင်းလာတာဒီပါနမိတ်ထင်ပြီးအဲ့ဒီမှာစိတ်ကလေးစိုက်ပြီးတော့ငြိမ့်နေတယ်အဲ့ဒါတင်းငြိမ်ရုံရှုနေတာပဲဒါကတော့တင်းငြိမ်ရုံပဲတဲ့သူကတော့ဘာမှသူ့သူပြီးလာဖို့တော့မဟုတ်ဘူးတဲ့ စိတ်ကလေးငြိမ့်နေုံပဲစိတ်မှသူအာယုံလေးကင်ကြတွေ့ကြလေးပေးထားတာပေါ့လေကလေးတွေဟာဆော်လုံးအားကြည့်တော့ကစားကြလေးပေးထားတယ်လို့ပဲသူကနော်ကလေးကတိုင်းဆိုလို့ချင်းသူကဟိုပြေးလိုက်ဒီပြေးလိုက်တောင်းတော့မြောက်လို့လုံးနေတော့သူကစားကြလေးတစ်ခုပေးထားရင်သူကလည်းသူကစားနေပြီးရောသူကငြိမ့်နေတယ်လူကြီးတွေလည်းဒီလိုပါပဲလူကြီးတွေလည်းပဲဘာမှအလုံးမရှိလို့ချင်းဟိုတော့ဒီတော့သွားမနေရအောင်ဟာတခါတည်းကစားကြပေးထားလို့ချင်းသူတို့လည်းပဲအဲဒီ ကစားကြတစ်ခုခုနဲ့ကစားနေရင်ပြင်ရတယ်မထဘူးဆိုတော့ကစားဝိုင်းနေဆိုင်မသွားဘူးနေမညာမတော့မသိဘူးမနေ့လဲမှမသိဘာမှမသိအဲအချိန်မှမသိစားချိန်မှမသိတော့သူကနေတာတော့သူကမနေဘူးအဲဒါလည်းပဲခုစိတ်ကတမန်တော်တွေကိုပြည့်သွားနေတဲ့စိတ်ဘယ်မှမကြည့်ရမသွားရအောင်လို့ကာမအာယုန်တွေပြည့်သွားတဲ့ကာမဝိတ္တတွေမဖြစ်အောင်ဗျာပါဒစိတ်တွေစိတ်ဆိုးတွေမဖြစ်အောင်သီနာမေတ္တာပြင်းရတဲ့စိတ်တွေမဖြစ်အောင်ဥဒိစ္စကုသကြံ့တဲ့စိတ်တွေပူပန်တဲ့စိတ်တွေမဖြစ်အောင် အဝိသိကိစ္စစေကြုံမှပြတော်မူအဲ့ဒါတွေမဖြစ်အောင်ဒီနိဝရဏကိလေသာတွေတရားစိုးတွေကင်းငြိမ့်ပြီးတော့စိတ်ကလေးတည်ငြိမ့်နေအောင်လို့သူကနှလုံးသွင်းရတာပေါ့အဲ့ဒါသတ္တဝင်နဲ့ထွက်တယ်ဝင်တယ်ထွက်တယ်ဝင်တယ်နှလုံးသွင်းနေလဲဒါပြီးတာပဲအဲ့ဒါတည်ငြိမ်ရုံမျှနှလုံးသွင်းနေလို့ရှိရင်တည်ငြိမ်သွားတော့ခုနပြောတဲ့အတိုင်းအာယုန်တွေထူးထူးခြားခြားထင်လာပြီးအာယုန်မိတ်တွေပြီးပြီးသားသားထူးထူးခြားခြားထင်လာအကျဉ်းချက်ကြပါမသက်ရဘဲနဲ့တခါလေအာယုန်မိတ်တွေထင်ပြီးစိတ်ကလေးဟာရှုရလေးဝင်ပြီးတော့ဒီနေတဲ့အခါ အဲပီတိဒုက္ခတွေနဲ့တွဲပြီးတော့ဖြစ်လာတယ်တဲ့အာယုံထင်အောင်လို့ကြံစည်ရမှုအာယုံမသုံးတာဆင်ញင်မှုလေးဝိတ္တဝိသရာတော့ရှိတာပဲတဲ့တော့နှလုံးမသွင်းမဲနဲ့ကျောင်းညမဆိုင်ဖဲနဲ့ဒီလိုတော့မဟုတ်ဘူးတဲ့သူကြံစည်မှုနဲ့စဉ်းစားမှုလေးတော့ရှိတယ်တဲ့ပထမသားမှာစိတ်ကလေးတော့ငြိမ့်နေပြီတဲ့တခြားတော့ဘာမှအာယုံမပြုတော့ဘူးမြင်စရာအာယုံနဲ့ကြားစရာအာယုံနဲ့လောကသက်ကဘာမှအာယုံမပြုတော့ဆိုတာခရီးတော့အာယုံနဲ့တင်မှတင်းတာအဲ့ဒါတည်ငြိမ်ုံမျှရှိနေလို့ရှိရင်ဒါသမထဇာမယ်အဲအင်္ဂါ၅ပါး သင်ကြားပြီးတော့ဖြစ်လာလို့ရှိရင်ဒါပထမဇာကိုဓမ္မဇာအင်္ဂါ၅ပါးရှိတယ်။တော့ကြမှာပြောရဓမ္မဇာအင်္ဂါ၅ပါးရှိတယ်။အဲဒီလိုတည်ငြိမ်ရုံလေးရှုနေတာကတော့သမထဇာခေါ်တယ်။လက္ခဏာ၃ရရှုပြီးမှဝိပဿနာခေါ်တယ်ဝိပဿနာဝိပဿနာဇာကတော့လက္ခဏာ၃ပါးကိုရှုတာတဲ့။အဲလက္ခဏုပနိသနာတဲ့လက္ခဏာလက္ခဏာကလက္ခဏာကို ဥပနိသနာကရွေရှုလက္ခဏာဆိုတာဘာတုံးဆိုရင်သဘာဝလက္ခဏာလည်းရှိတယ်၊တာမညာလက္ခဏာလည်းရှိတယ်။သဘာဝလက္ခဏာဆိုတာကယုံနာသဘောတရားတွေပေါ့။ဟုတ်လား။ယုံနာသဘောတရားတွေပဲ။သူကပထဝီရဆိုရင်ခဲမှာကျမ်းမ်းတဲ့သဘော။ခြေသောရဆိုရင်ပူဝေးတဲ့သဘော။ဝါယောရဆိုရင်လှုပ်ရှားတဲ့သဘော၊တောင်းတင်းတဲ့သဘောအဲဒါတွေပေါ့။ခုဖောင်းနေပိနေဆိုတာတောင်းတင်းလှုပ်ရှားတဲ့သဘောတွေ။ ကိုယ်ရဲ့ဆန်းနဲ့တောင်းနဲ့လောက်ကြတဲ့သဘောတွေဝါယောဒပဲ။ဒါစိတ်ဆိုလို့ရှိရင်အာုံကိုသိတဲ့သဘောအတ္တဆိုရင်အာယုန်နဲ့ဒုတိယတဲ့သဘောဝေဒနာဆိုရင်ခံစားရတဲ့သဘောညောင်းတာပူဇာနာခြင်းကခဲတာတွေဆိုတာခံစားရတဲ့သဘောတွေပဲမကောင်းတာမကောင်းတဲ့လည်းခံစားရတဲ့သဘောတွေလည်းရှိရအဲ့ဒါကသဘာဝလက္ခဏာခေါ်တယ်ပြီးတော့ဒီဒီတရားလေးတွေဖြစ်ပြီးရင်ပြောက်သွားရင်ဖြစ်ပြီးရင်ပြောက်သွားဖြစ်ပြောက်သွားလို့ဖြစ်ပြီးတော့ပြောက်သွားလို့မမြဲတဲ့တရားအနိစ္စလက္ခဏာဒီဘောကြီးပြောက်သွားလို့မမြဲဘူးလို့သိရတာအနိစ္စလက္ခဏာ စည်စည်ပြည့်ချင်းနဲ့ပြင်းမှုပြင်းမှုကနှိမ့်ဆက်နေတဲ့အနေအချင်းထင်ပြီးဆင်းရဲပဲမကောင်းတဲ့တရားတွေပဲထင်လာတဲ့ဒုက္ခလက္ခဏာသူသဘောတည်းသူဖြစ်တဲ့နဲ့သဘောတရားများပဲပုဂ္ဂိုလ်သတ္တဝါရဲ့လည်းတဲ့ဘာမှမရှိဘူးဒီလိုထင်လာတာအနတ္တအနတ္တလက္ခဏာခေါ်တယ်အဲ့ဒါလက္ခဏာ၃ပါးလက္ခဏာ၃ပါးတည်တယ်ဆိုအဲ့ဒါပဲပရမကဖြစ်ပေါ်နေတဲ့ယုံနာတွေကိုဖြစ်တိုင်းဖြစ်တိုင်းသိယုံလေးလိုက်နေတာဟိုမှာဖောင်းတယ်ဆိုဖောင်းတဲ့သဘောလေးသိယုံမှရှိသေးဘာမှအနိစ္စဒုက္ခအနတ္တဖြစ်တဲ့တွေမထင်သေးဘူးဖောင်းပြီးတော့တက်လာတာ ဗိုက်ထဲကနေပြီးတောင်းနှင်းပြီးတော့လှုပ်ရှားပြီးတော့ဖြစ်နေတဲ့သဘောလေးတောင်းနှင်းတောင်းနှင်းတဲ့အတိုင်းလှုပ်ရှားလှုပ်ရှားတဲ့အတိုင်းသဘောလက္ခဏာလေးပဲပြီးတယ်ပိန်ကြတယ်ဆိုရင်လည်းပိန်တယ်ပိန်စားပိန်စွန်းတယ်အောင်လည်းကလည်းလှုပ်ရှားတဲ့သဘောလေးပြီးကောင်းတယ်ပိန်တယ်ထိုင်တယ်ဆိုရင်လည်းတောင်းပြီးတော့ပြီးနေတဲ့သဘောလေးကိုယ်တယ်ဆန့်တယ်ဆိုရင်လှုပ်ရှားတောင်းနေတဲ့သဘောလေးသွားတဲ့ခါလည်းမကြွတယ်နှမ်းတယ်ချတယ်ဆိုရင်လားတောင်းနေတဲ့သဘောလှုပ်ရှားတဲ့သဘောလေးအဲ့ဒါပဲပြီးရကိုယ်တည်းက ပူလို့ရှိရင်လည်းပူတဲ့သဘောအေးလို့ရှိရင်အေးတဲ့သဘောဒါတွေသောတာတွေပူတာအေးတာတွေဒါတွေသိရတယ်အဲခဲမှာကျမ်းမ်းတဲ့သဘောတွေတွေ့တဲ့ခါကျတော့ရှိတယ်ရှိတယ်ဆိုမှကျမ်းမ်းတဲ့သဘောတွေညဉ့်ညံ့တဲ့သဘောတွေနဲ့ပထဝီဓာတ်တွေပါသွားတယ်ဆိုတာတိုင်းရှုမှတ်တဲ့အခါမှာအဘောဓာတ်သဘောတွေပါသွားတယ်ဒါလေးပါပဲဘုံတို့ဒီမှာကိုယ်တိုင်အတွေ့အထိတွေလိုက်ပြီးတော့ရှုနေတာဒါလေးပါရှုနေတာပဲဒါကနေပြီးတော့ညောင်းတာပူတာတွေနာကျင်ကြဲတာခံခဲ့တာတွေရှုတာနဲ့ခံခဲ့တဲ့သဘောမကောင်းတဲ့ခြင်းတွေခံစားတဲ့သဘောဝေဒနာဝေဒနာရဲ့သဘောတွေကိုရှုနေတယ် လူလက္ခဏာပဲဒီထဲကနေပြီးစိတ်ကူးတွေဟိုရောက်ပြီးရောက်သွားတဲ့စိတ်တွေဖြစ်ဖြစ်တဲ့စိတ်တွေစိတ်တွေအာယုံစီကိုရောက်ရောက်သွားတဲ့စိတ်ကလေးတွေကြံတိုင်းပြီးတိုင်းအရာတွေမှာကြံသိတဲ့စိတ်ကလေးတွေပြီးရတယ်မြစ်တဲ့တဲ့သဘောဖြစ်ရင်မြစ်တဲ့တဲ့သဘောတမ်းမဲ့တဲ့သဘောဖြစ်တမ်းမဲ့တဲ့သဘောညာကအဲသိပြလို့ရှိရင်ဒေါသဖြစ်ရင်ဒေါသဖြစ်တဲ့သဘောတွေသဘောလက္ခဏာလေးတွေပြီးရအဲဒီတော့ဖြစ်တဲ့သဘောလက္ခဏာလေးတွေလိုက်ပြီးတော့ရှုနာဒါလည်းပဲလက္ခဏုပနိသမေသဘောလက္ခဏာလေးရှုနာ အဲပြီးတော့အနိစ္စဒုက္ခအနတ္တအချင်းရတယ်အဲဒီလိုရှုနေရတာတော့ကြတော့သမာဓိညာရှင်းလာတဲ့ခါကျတော့ဒီတိုင်းဒီတိုင်းဟာတခါတဲ့ဒုက္ခိတနဲ့ဆိုဖြစ်ပြီးကြောက်သွားတာလေးတွေတွေ့ရတယ်ဘယ်မှဒီနေတာမရှိဘူးပထမစပြီးဘယ်ကတွေ့တာတော့ဆိုစိတ်ကူးလေးကစတွေ့တာပဲစိတ်ကူးလေးမှတ်လိုက်မရှိဘူးမှတ်လိုက်မရှိဘူးစိတ်ကူးလေးကမမြဲဘူးဆိုတာသိတာတော့ကြတော့ကျင်ဟိုညောင်းတော့ပူတာညင်ခဲတာတွေကလည်းမှတ်ရင်းမှန်ရင်ကြောက်ပေါ်သွားတာတွေ့ရတယ်မမြဲဘူးဆိုတာသိတာတော့ကြင်ကိုယ်သက်သက်လူကြတာလေးတွေကလည်းတနည်းတနည်းမျိုးရွေ့လိုက်ကြောက်လိုက်ရွေ့လိုက်ကြောက်လိုက်ဒီပိုင်းဒီပိုင်းစီလေးအဲ့ဒါတွေ့ရတယ်အဲ့ဒါဒါတွေမမြဲဘူး ရှုမှတ်တဲ့စိတ်ကလေးတွေလည်းရှုမှတ်ပြီးပြောရင်ရှုမှတ်ပြီးပြောရင်လည်းမမြဲဘူးဆိုတာသိလာတယ်။အဲဒီတော့အိဋ္ဌလက္ခဏာမြင်လာတာကိုအိဋ္ဌမြင်တော့ဒုက္ခလည်းပဲဖြစ်လာကြလိုက်တဲ့ဒုက္ခတွေမှသိလာတယ်။ပုဂ္ဂတတာမဟုတ်တဲ့ဘောတရားအနာတ္တတွေမှသိလာတယ်။အဲဒီလိုသိလာတာကလက္ခဏုပဏိသံခေါ်တယ်။အာလက္ခဏာ300ရှုသည်မှဝိပဿံခေါ်သည်တဲ့။လက္ခဏာ300ဟုတ်လားအိဋ္ဌဒုက္ခအနာတ္တလက္ခဏာအိဋ္ဌလက္ခဏာဒုက္ခလက္ခဏာအနာတ္တလက္ခဏာလက္ခဏာ300ရှုသီလားလက္ခဏာ300ရှုပြီးကြတယ်သိနေလို့ရှိရင် အဲ့ဒါကတော့ဝိပဿနာစမယ်ဒါကလက္ခဏုပနိစ္စတဲ့လက္ခဏုပနိစ္စလက္ခဏာကိုကပ်ပြီးတော့ရှုတဲ့သဘေကြင်ဆိုရမယ်လက္ခဏာ300ရှုသီလာဝိပဿနာခေါ်သည်လက္ခဏာ300ရှုသီလာဝိပဿနာခေါ်သည် လက္ခဏာ300ရှုသီလာဝိပဿနာခေါ်သည်သို့လက္ခဏာ၃ပါးအနိစ္စဒုက္ခအနတ္တလက္ခဏာ၃ရပ်သိအောင်လို့ရှုနေတာတဲ့ ဘာလဲဇာမဲဝိပဿနာဇာနဲ့သူကသမထဇာမဟုတ်ကျမ်းဂန်ထဲမှာတော့လက္ခဏုပနိဇာနဲ့ဒီလိုခေါ်တယ်လက္ခဏုပနိဇာအခုဝိပဿနာရှင်ရှင်အဲ့ဒီအရာတွေတွေ့နေတာကတော့လက္ခဏုပနိဇာနေပဲလားဝိပဿနာဇာနေပေါ်တယ်သူအဲသူလည်းပဲဇာင်ငံ၅ပါးရှိတယ်ပထမဇာလို့ပဲသူကဇာင်ငံ၅ပါးရှိတာဝိတက်ကြံစီရမှုရှိတယ်ဝိသရာစဉ်းစားဆင်ခြင်မှုရှိတယ် သမတနာညာတိအောင်သူကအထူးထင်ရှားတယ်။သမတနာညာတိအောင်ဝိတဝိသရာတွေထင်ရှားတယ်။နောက်ပိုင်းကျရင်ဝိတဝိသရာကဘယ်တော့မလုပ်ရဘူး။ဆိုတော့ရှိတော့ရှိသေးတာပါပဲ။အဲအထူးထင်ရှားတာကတော့အဲဒီခြေပိုင်းမှာသိပ်ပြီးတော့ထင်ရှားတယ်။အာယုံလေးတွေဖောင်းတဲ့အာယုံလေးကြံရတယ်။ဖောင်းတဲ့အာယုံလေးကိုစဉ်းစားတယ်။နောက်ကလိုက်တာ။ပိန်တဲ့အာယုံလေးထင်အောင်လို့ကြံရတယ်။စဉ်းစားတယ်။ကိုယ်ရာဆန့်တာထိုင်တာထားတာအကုန်လုံးပဲသူကမှားတိုင်းမှားတဲ့အာယုံလေးကိုအာယုံလေးပေါ်လာအောင်လို့တခါတည်းကြံထုတ်ပြီးတော့ယူရတဲ့သဘောလေးရှိတယ်။ အဲရလာတဲ့အာယုံလေးလည်းဘယ်လိုဟာလေးပဲလို့စဉ်းစားတဲ့သဘောလေးစုံနေကြည့်တယ်လို့ပဲသူကစဉ်းစားတဲ့သဘောလေးနောက်ကလိုက်တာ။ညာဝိတ္တနဲ့ဝိစာရဝိတ္တများဘာနဲ့တူတယ်လဲဆိုရင်ကျမ်းဂန်တွေကဥပမာပြရတာ။ခေါင်းလုံးတော့ကြီးစီလို့ထိုးလိုက်တဲ့အခါကလည်းပထမတစ်ခါတည်းပြင်းပြင်းထန်ထန်မြည်လာတဲ့အဆန်နဲ့ဝိတ္တနဲ့ထူတယ်။နောက်တော့ညီးတာလေးတစ်ခါတည်းလိုက်ပြီးတော့ဖြည်းဖြည်းတန်လေးနောက်ကတစ်ခါတည်းဝသင်းပြုတ်ပြီးတော့

အာကြီးပဲတခါတခါဝိသရာတွေသိညာစဉ်းစားဆင်ခြင်မှုတွေသိညာနေတယ်တနည်းအားဖြင့်ပါနဲ့တူတယ်ဆိုတော့ငှက်များတဲ့ဥပမာပေးရငှက်ဟာတောင်းနေပြန်တက်တော့မယ်လို့တဲ့အခါကျအတောင်းနေပါနဲ့အမနာတခါတည်းအတောင်းနေပါလေခတ်ပြီးတခါလားကောင်းငယ်ကိုပြန်တက်ကောင်းငင်ရောက်တဲ့ခါကျတော့သူကတောင်ဖြန့်ပြီးသားလေးကိုလိုရာကိုထိုးပြီးတော့သူကသုံးမဝဲနေဝဲနေတယ် အဲပထမတက်ခါသာတုန်းကအတောင်နေကြခပြီးမငြိမသက်ဖြစ်တယ်လို့ပါပဲတဲ့ဝိတက်ကအစကစားမှဆိုရင်ပြန်ဝိတက်ကတော့ကြံစီရတဲ့အာယုံပေါ်အောင်အဲဝိဇာရကတောင်းငယ်ရောက်ပြီးသားငယ်များတကအတောင်လေးဖြန့်ပြီးတော့အလိုရှိရာကိုဝဲပြီးတော့သွားတယ်လို့ပဲဒါလိုပဲသိမ်မွေ့တယ်တဲ့ဝိဇာရကနောက်ကသုံးသဆင်ခြင်းဘုရားနောက်ကလိုက်ပြီးတော့ဖြင့်တနည်းအားဖြင့်တရားဘုံကောင်များနဲ့လည်းတူတယ်တရားကောင်ဘုံကောင်တရားကောင်ဘုံကောင်တွေဟာပန်းဝေကြီး ပန်းဟိုကြီးကိုယူဖို့ရတယ်လို့သုတ်ခွက်လာကြတာကိုဒါတော့ပန်းရှိရကိုသူလိုက်မအနတ်ရတာနဲ့တခါတည်းသူထိုးပြီးတော့ဆင်းထိုးဆင်းချထိုးဆင်းချရင်ပန်းနာရောက်တဲ့ခါကျတော့သူပန်းဝကြီးရှိတာမရှိတာဘယ်နှမြန်နေရှိတယ်မြန်နေမရှိတယ်ဒီလိုက်စုံစမ်းနေဝဲရီဒီနဲ့ဝဲစုံစမ်းနေအဲကောင်းကနေပြီးထိုးချတော့ကနာကျမ်းနာပေါ်လို့သာအဲ့ဒါနဲ့ဝိတက်နဲ့တူတယ်တဲ့ပထမဝိတက်ဖြစ်ပုံကအာယုန်ကြီးကိုထိုးဆင်းနောက်တော့ အဲပန်းပန်းပွဲစီရောက်တဲ့ခါကာလကျတော့သူအဲ့ဒီပန်းပွဲဘေးမှာခါတဲ့လှည့်ပြီးဝဲနေတယ်လို့ပဲဝိစာရကအာယုံရလာတဲ့ခါရတဲ့အာယုံလေးသူသုံးသပ်သင်ရင်ကြည့်တာဘယ်လိုဟာလေးပဲဆိုတာအာယုံရလာတယ်ကြားနေတယ်အဲ့ဒီလိုသဘောရှိတယ်အဲ့ဒါလိုပဲခုရှုမှတ်တဲ့ခါမှာလေတရားထုတ်တဲ့ပုဂ္ဂိုလ်တွေအာထုတ်ခါစားမှာအာယုံပေါ်အောင်လို့ကိုအာယုံစည်းကိုတဲ့စိတ်ကဥဒ္ဒမေအနံကြမ်းကြမ်းလောက်ရတယ်ပထမအာယုံမပေါ်နိုင်ဘူးစိတ်ကတခြားရောက်နေရတယ်ဘယ်ရောက်နေလဲအာယုံကကောင်းကောင်းပေါ်နေပေါ်လို့ကတခါပြောက်သွားရင်တို့ကြမ်းတခါပြန်ပေါ်လို့ရရင်ဒီလိုရတာ ဟောလာတဲ့အာရုံကြတော့လေနောက်ကနေသုံးသဆင်ញင်နေတယ်သူကဘယ်လိုဟာပဲဘာပဲဘာပဲဆိုပြီးတော့နောက်ကလိုက်သုံးသဆင်ញင်နေတယ်အဲဝိတဝိသရာတွေထင်ရှားတာဘယ်တရားသူကများတော့ဆိုသမန္တနာညာတရားသူကအာကြီးပါတယ်ဝိတဝိသရာသဝိတကံသဝိသရာဝိတဝိသရာနဲ့တကွဖြစ်တော့ဆိုဉာဏ်မှုဝိတသုံးသမှုဝိသရာနဲ့အဲ့ဒီတရားတခါလေဝိပဿနာအစဉ်အားဖြင့်ဆိုရင်အဲ့ဒီတရားအထူးထင်ရှားတယ် နောက်ပိဋိဒုက္ခတွေလည်းပဲအဲဒီမှာတွဲရတူဖြစ်လာတယ်ပိဋိတွေဒုက္ခတွေဒါလည်းဝိပဿနာရှိတဲ့ပုဂ္ဂိုလ်တွေကိုယ်တိုင်တွေ့ရတယ်သူကကျွန်တော်ဥရတဲ့ညာဒီမှာအကြီးကျယ်ထင်တတ်တယ်ကအဲပြီးတော့ဧကဂတဆိုတဲ့သမာဓိလေးပါတယ်ဧကဂတသမာဓိဒါကတော့စူးစိုက်တာမှတ်မှတ်ရမှတ်ရအာယုံလေးမှာစူးစိုက်ကြည့်တယ်သမထဆိုလို့ရှိရင်သမထအာယုံလေးတစ်ခုတည်းပဲသူကတော့အာယုံများများမဟုတ်ဘူးဧကဂတဆိုတာသမထသမာဓိကိုရဏပြုပြီးတော့ဆိုတာဧကကဧကဧကကိုဧကတစ်ခုပဲတစ်ခုတည်းဧကကအဖို့စု တခုတည်းသောဖို့စုယူတယ်တခုတည်းသောအာရုံရှိတယ်ဧကကတတခုတည်းသောအာရုံရှိပြီးအဖြစ်တခုတည်းသောအာရုံရှိခြင်းကိုအာရုံတစ်ခုတည်းယူနေတာပဲတဲ့အာရုံတစ်ခုသုံးခုလေးခုငါးခုမဟုတ်ဘူးတဲ့အာရုံတစ်ခုတည်းမပထဝီကတိုင်းဆိုရင်ပထဝီကတိုင်းတစ်ခုတည်းပဲအာဘောကတိုင်းဆိုရင်အာဘောကတိုင်းတစ်ခုတည်းပဲဆက်တဲ့ဝင်တဲ့ဆိုရင်ဆက်တဲ့ဝင်တဲ့ထွက်တဲ့ဝင်တဲ့ထွက်ထွက်လေဝင်နေတာပဲဝင်လိုက်ထက်လေသူ့မှာတက်တယ်လည်းဖြစ်နေတယ်ဝင်လာတဲ့ထွက်တာလည်းသူကမကွဲဘူးဝင်လဲဒီဟာပဲထွက်လဲဒီဟာပဲဝင်ရတာထွက်ထွက်ရတာဝင် အဲအကျိုးတစ်ခုတည်းအတွင်းအတွင်းဆွဲလိုက်အပြင်ဆွဲလိုက်ဖြစ်နေတယ်လို့ဒီလိုသူကတခုတည်းနေရာလူထင်းတယ်အဲ့ဒါသမထသမာဓိမှာဆိုရင်ဒီလိုပဲတခုတည်းတော့အာယုံပဲအာယုံမပြောင်းဝိပဿနာမှာတော့အာယုံတွေကတော့ပြောင်းတယ်ဒါပေမဲ့လို့ဒီချိန်ဒီချိန်မှာတော့တအာယုံကြီးပဲတခါတည်းစိတ်စိတ်တွေတရားတွေလုံစုပြီးတော့တခါတည်းတည်သွားတာပေါ့အဲ့ဒါကိုတခုတည်းတော့အာယုံလို့ပဲဆိုရတယ်သူကလည်းတခုတည်းပဲဇလုံးကြီးတခါတည်းအာယုံပြီးတော့ အဲတမာရီအာမကောင်းတဲ့ခါကျတော့ဒီအာရုံရှုနေရင်ဟိုအာရုံသွားတော့မလို့လို့ပဲစိတ်တွေကတခါလဲပြန့်နေနေတယ်အဲဒီလိုဖြစ်နေတဲ့ခါကလာအဲဒါကတော့ဟိုနေမတည်ငြိမ်မဲနဲ့ဖြစ်လာဒီခုလေးတော့အာရုံမတည်မဲနဲ့ဖြစ်လာတမာရီအားကောင်းလာတဲ့ခါကျတော့ဒီခုလေးတော့အာရုံမဲဖောင်းလာမှရင်ဖောင်းလာလေးပေါ်မှာအကုန်လုံးစုပြီးစိတ်တွေကတခါလဲကြသွားညခါကာလဟိုဓာမီမြတ်သိညာမြတ်ထိုးသလိုပဲတိုင်းဓာမီဟာအယောင်လဲကြဲကြဲဖြစ်အောင်လုပ်တိုင်းကြဲကြဲကြီးပြန့်ကျဲပြီးတော့ထင်တယ်အယောင်လဲစုအောင်လုပ်တိုင်းစုပြီးတော့ထင်တယ် ကျဲကြီးပြကျဲပြီးတော့နေတဲ့အခါမှာနေတော့ကျဲတာသို့တော်လည်းသိမထင်ရှားဘူးစုပ်ပြီးတော့ထိုးလိုက်တဲ့အခါကျတော့ဒီတက်တဲ့တဏ္ဍထိုးမိတဲ့နေရာလေးဟာကိုယ့်ဘုံဝင်သိချာပေါ်လာတယ်အဲ့ဒါလိုပဲဒီမှာသမာဓိအားမကောင်းတဲ့အခါမှာအာယုန်တွေခပ်ပြားပြားဖြစ်နေဘယ်မှသိမသေးကြဘူးသမာဓိအားကောင်းလာပြီဆိုတော့မှတ်ရအောင်လေးမှတခါလဲစိတ်တွေကစုပ်ပြီးတော့တခါလဲဝင်လာတာဖောင်းတယ်ဆိုဖောင်းတဲ့အာယုန်နဲ့စိတ်ကလေးနဲ့ပြေးပြီးတော့တခါလဲကပ်သွားပိန်တယ်ဆိုပိန်လာလေးနဲ့စိတ်နဲ့ပြေးကပ်မှတ်ရမှရအောင်မှစိတ်ကလေးတခါလဲကဲ့ကဲ့တခါလဲကြာပြီးတော့တခါအဲ့ဒါ ဧကကတခေါ်တယ်လားသမာဓိပဲအဲ့ဒီအင်္ဂါ၅ပါးရှိရမယ်တဲ့ဝိပဿနာဇာမအဲဝိပဿနာဇာမအဲ့ဒီအင်္ဂါ၅ပါးဒီအင်္ဂါ၅ပါးနဲ့ပြည့်စုံတဲ့ဥစ္စာကိုပထမဇာလို့ခေါ်တယ်ဒါကိုလည်းဇာအင်္ဂါကိုလည်းကြောလို့ရှိရင်လွယ်လွယ်ပါပဲဝိတဝိသရပိဒုက္ခဧကရာလွယ်လွယ်ပဲဒါပေမဲ့အဲ့ဒီလိုပါဠိတွေနဲ့မှတ်နေလို့မရှိဘူး။ဆောင်မုတ်ကလေးနဲ့ဗမာလိုမှတ်ထားမှနေရကြမယ်။ကြံစည်တာရဲ့စဉ်းစားတာရဲ့နှစ်သိမ့်တာရဲ့ကောင်းစားချမ်းသာတာရဲ့ အဲရှုရမှာစူးစိုက်တာရဲ့လာဆိုင်ငံ၅ပါးကိုကဲကဲကဲဆိုရမယ်ကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်ကြံစီစဉ်းစား နှစ်သိမ့်ပွားကောင်းစားချမ်းသာသည်ဉာဏ်စီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်သို့ န်စီမှုဝိတက်ပါဠိလိုဝိတက်ကိုဝိတက်ကဝိတက်သင်္သာဆိုတာကဝိစာရဝိတက်ဝိစာရကြံစီသင်္သာနှစ်သိမ့်ပွားပွားကြတာကိုကာယကာယအောင်လို့ထည့်ရတာကိုနှစ်သိမ့်တာပါပဲနှစ်သိမ့်မှုတွေပွားတယ်နှစ်သိမ့်နေနှစ်သိမ့်မှုတွေကျင့်တာပါပီတိနှစ်သိမ့်အားရသူ့အရုံနဲ့သူကကျင်နာနှစ်သိမ့်အားခုနပြောတဲ့ပီတိ၅မျိုးဟွန်းကျိုးပြင်းနေတဲ့ကကြတိမွင်းကြီးနဲ့ထပြူပြီးတော့ နည်းနည်းလေးဖြစ်ပြောက်တာရှိတယ်ဆက်ကဆက်ကဖြစ်မှုပြောက်တာရှိတယ်ဒီလိုလုံးပြည့်ပြီးမှပြောက်တာရှိတယ်ဒီလိုလုံးပြည့်ပြီးတော့မပြောက်ခွင့်နဲ့ကြာကြီးတည်နေတာလည်းရှိတယ်ဖရဏပီကြီးခေါ်တယ်လားဟုတ်တယ်အာဥရပြညာဒီမှာသိကောင်းတာနှဝတ်သားပြမနာကောင်းတဲ့နာကောင်းတဲ့ရတာတွေလားတွေ့ရတယ်ချုပ်ပုဂ္ဂိုလ်အများကြီးကိုတွေ့တာဒီချုပ်ပုဂ္ဂိုလ်လည်းနည်းနည်းပဲဒီနည်းနည်းမတွေ့ဘူးကြံပြီးစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာဒီကောင်းစားချမ်းသာဆိုတာကောင်းစားတာနဲ့ချမ်းသာတာအတူတူပါပဲဒါဒုက္ခကိုအဓိကမှာ စိတ်ချမ်းသာပြီးစိတ်ချမ်းသာခြင်းမကကိုယ်ရောချမ်းသာနေတခါတည်းဒီလောက်ထိုင်လို့ဘယ်လိုကောင်းမှမသိကောင်းပြီးတော့စိတ်တည်းရွှင်လန်းလို့ကြည်လင်ပြီးတခါတော့ကောင်းအဲ့ဒါဒုက္ခကြံစီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်တဲ့ရှုရရတဲ့သူစိုက်ဝင်တဲ့ရှုတိုင်းရှုတိုင်းတခါတည်းရှုရအာယုံပါသမထအာယုံဆိုရင်တော့သုတအာယုံနဲ့ပါပဲအာနာပါနဆိုရင်အာနာပါနအာယုံနဲ့မှာပဲသူ့ဆိုင်ပြီးဝင်နေတယ်ပထဝီကတိုင်းနဲ့ပထဝီကတိုင်းနဲ့မှာအာဘောကတိုင်းရှုတဲ့ပုအာဘောကတိုင်းသူကတိုင်းနေမယ် အတုပကမ္မထာလည်းရှိတယ်သုံးလုံးပဲကမ္မထာ40ရှိတယ်မသမထကမ္မထာတွေကတော့40ရှိတယ်ဝိပဿနာကတော့ရှုတဲ့အာယုံပေါ်တယ်ခန္ဓာ၅ပါးတရားတွေဟောဓွား၆ပါးကပေါ်ခိုက်ပေါ်ခိုက်တရားတွေရှုရရတယ်စူးစိုက်ဝင်တဲ့ရှုရပါဆိုအခုဖောင်းတာပင်တာကစပြီးရှုတော်ဒီဖောင်းတာရှုရင်ဖောင်းတာပေါ်မှာပင်တာရှုရင်ပင်တာပေါ်မှာထိုင်တာရှုရင်ထိုင်တာပေါ်မှာကွေးတာရှုရင်ကွေးတာဆန်းတာရှုရင်ဆန်းတာအဲသွားတာရှုရင်သွားတာတခါမြင်တာတွေကြားတာတွေလည်းရှိတာပေါ့ဒါကြလို့ချင်းစိတ်ကူးစဉ်းစားကြနေတာရှိတယ် ဒါကြရင်ညောင်းတာဝေဒနာချင်းခဲတာဝေဒနာတွေရှိတယ်ရှုရရှုရအောင်လေးမှာစိတ်ကလေးကတခါတည်းစိုက်ပြီးတော့တခါတည်းကြာဝင်သွားတာကိုသမာဓိအားကောင်းနိုင်ကိုယ့်ကိုသိရတယ်သူကသင်ကြားတယ်သူကဒီဥစ္စာသိနေအာယုန်နဲ့တခါတည်းတခါတည်းချိန်ပြီးတော့ချလိုက်တယ်သူကလည်းသူတခါတည်းကြိုက်နေဟိုတင်းလိုပဲနဲ့လည်းတူပါတယ်သူကဟိုခွေးသားတွေချင်းကူးထားတဲ့နာယီဆက်ဘိန်းလေးတွေညာလည်းရှိသိပညာလည်းရှိပါတယ်အဲ့ဒါလေအောင်မဟိုကတက်တက်လေဒါလည်းဒီကတက်တက်နဲ့တခါတည်းကြိုက်နေသူကလည်းသူပဲဟိုဘိန်းနဲ့ဒီဘိန်းနဲ့ဟာသူ့ချိန်လေးနဲ့တူကြိုက်ပြီးတော့ကြာနေတာပဲသူကဒီလိုသွားနေအဲ့ဒါလိုပဲသူက ဟိုကအာယုံပေါ်တာနဲ့ဒီကသိတာနဲ့ဟိုကအာယုံပေါ်တာနဲ့ဒီကသိတာနဲ့ဖောင်းတာနဲ့သိတာနဲ့ပိန်တာနဲ့သိတာနဲ့တခါလဲမှတ်ရမှတ်ရအာယုံလေးနဲ့မှတ်တဲ့စိတ်ကလေးရတခါလဲသူတို့နှစ်ခုကလူတယောက်ကနေပြီးဘေးကနေတဲ့ပေးနေတယ်လို့ပဲတခါလဲသူကဟန်ကြရအဲလိုသွားနာတော့ရှုရရတယ်စူးစိုက်ပဲအဲ့ဒီမှာအာယုံလေးစိုက်ကနေစိုက်ကနေကြတယ်အဲ့ဒါသမာဓိခေါ်တယ်ဒီသမာဓိကိုဟောနေတာကွာသမာသမာဓိမဲ့ခင်ဆိုတာဒီဥစ္စာကိုဟောနေတာဆိုင်ဆိုရမယ် ကျุရာရာရင်သူဆိုင်ဝင်ငါအင်ပဇာမိဒီပသဗ္ဗမဇံမောလာဗမဇာမိဆိုတော့ဗမာလည်းစကားကကိုလိုမကောင်းတော့ဘူးလင်္ကာမချောတော့ဘူးဆိုတော့ဗမဘာပါအတူကျုပ်ပဲအဲ့ဒါတလုံးနဲ့ပဲနာမည်ပေးထားကျุရာရာရင်သူဆိုင်ဝင်ငါအင်ပဇာမိ ရှုရာရာတွင်သူဆိုင်ဝင်ငါအင်ပဇာမိရှုရာရာတွင်သူဆိုင်ဝင်ငါအင်ပဇာမိသို့ ရှုရအာယုံမှာစူးစိုက်ပြီးတော့ဝင်လာတယ်။ဒါပထမဇန်ခေါ်တယ်။ရှုရစူးစိုက်ဝင်အဲဒီကသမာဓိခေါ်တယ်သမာဓိရှုရစူးစိုက်ဝင်သမာဓိဝိတေဝိสารပီတိဒုက္ခဧကဂတဧကဂတကသမာဓိပဲဝိတေဝိสารပီတိဒုက္ခဧကဂတဒီဟာဒီငါးဒီငါးပါးအပေါင်းကိုဇန်ခေါ်တယ်။ဒီငါးပါးစုပြီးတော့အလုံးလုံးနေတာ။သူကတခုတည်းအလုံးလို့ဖြစ်တာမဟုတ်ဘူး။ဒီပြင်တောင်မှရှင်မောရှင်မေတ္တိအများကြီးရှိသေးစင်းမဝင်လို့သိချင်တယ် အဲဖတ်တာတို့ပညာတို့မနတိကာရတို့သိရင်အများကြီးရှိတယ်သူနဲ့တွဲပဲတည်းသို့တော်လည်းပဲဇန်တရားအနေနဲ့သူတို့၅ခုပဲသိရင်ဝင်တယ်သူတို့ပဲသိရင်ဝင်တယ်တရားလည်းသိရင်ဝင်ပါနဲ့တူလို့ဆိုလောကမှာအလုပ်တစ်ခုလုပ်ရင်လူကြီးလောက်သာနာမယ်ပေါ်ပြီးတော့လူငယ်တွေကဆင်းပြောင်းနေလို့ပဲအဲဒီလိုပဲဒီမှာဒီသူ့ရဲ့စိတ်ဒုက္ခတစ်ခုတည်းပါဝင်တာတရားပေါင်း20လောက်တရားပေါင်း20ကျော်30ရှိတယ်အဲ20ကျော်30တဲကသူကဆင်းပေါက်တာကဒီ၅ခုပဲရှိတယ်သာသူ၅ခုပဲပေါက်တယ် ဝိတ္တဝိသရာပိစုကဧကတ္တဒီဆိုင်က၅ပါးကိုပထမဇာဟုခေါ်သည်တဲ့ဒီလိုလဲဆိုထားအောင်ပါပဲဒါမှလည်းပြီးမှာမဟုတ်ဘူး။ဘာမို့လဲဆိုရင်အဲ့ဒါကတော့ငင်္ဂါမဟုတ်ဘူးဒီလိုငင်္ဂါလုပ်လို့မရဘူးလား။ကြိုက်ဆိုတာဝိတ္တဝိသရာပိတိဒုက္ခဧကကတ္တဝိတ္တဝိသရာပိတိ ခဒီကကတာအာဟုဝတိမမြဝိတဝိစာရာတိတိဒုက္ခဒီကကတာဆိုတော့သုံးဖို့လောက်ပဲရှိတယ်ဟုတ်လားဟောတာဝိတဝိစာရာတိတိဒုက္ခဒီကကတာဒီငင်္ဂါ၅ပါးကိုဒီငင်္ဂါ၅ပါးအပေါင်းကိုဇာဟုသမဇာဟုခေါ်သည် ဒီပြင်က၅ပါးအပေါင်းကိုသမဇံဥခေါ်၏ဝိတေဝိစာရပီတိဒုက္ခဧကဂတာဤတိုင်းက၅ပါးအပေါင်းကိုသမဇံဥခေါ်သည်ဝိတဝိစာရပိတိဒုက္ခဧကဂတာ ဥက္ကံငါငါးပါးပေါင်းကိုသမဇံဟုခေါ်သည်ဒီတေဥ္စာရာသိတိဒုက္ခဧကဂတာဥက္ကံငါငါးပါးပေါင်းကိုသမဇံဟုခေါ်သည် သမာဓိလေးဆိုတာအဲ့ဒီ၅ပါးအပေါင်းကိုပထမဇန်လို့ခေါ်တယ်ကျူရရစုစဲဝင်၅အင်နဲ့၅အင်အင်္ဂါ၅ပါးကို၅အင်၅အင်အင်္ဂါအင်္ဂါပဲအင်္ဂါ၅ပါးလို့ဆိုတယ်ပဇာမီတယ်ပထမဇန်လို့ခေါ်တယ်ဟောဒါလို့ဆိုတော့နားလည်ပါပြီဝိတဝိဇာရပတိဒုက္ခဧကဂရာဒီဆိုင်က၅ပါးအပေါင်းကိုပထမဇန်လို့ခေါ်သည်ဒါကယူယူကိုကျန်စီစဉ်းစားနှစ်သိမ့်ပွား ကောင်းစားချမ်းသာသည်ရှုရာရာရင်စူးစိုက်ဝင်ငါယင်ပဇာမိဟောတာပထမဇာအဲဒီပထမဇာကိုရောက်ပြီးတော့နေတယ်တဲ့ဒါသမထကဇာလည်းဖြစ်နိုင်တယ်အဲလောကုတ္တရာဇာလည်းဖြစ်နိုင်တယ်လက်စွာပြဟောတာလောကုတ္တရာဇာတော့ဒီပဲပြီးတော့ဟောလိုက်မယ်ကွာလောကုတ္တရာဇာသောတာပတိမေရောက်တဲ့ပုဂ္ဂိုလ်သောတာပတိမေပထမဇာကိုနိဗ္ဗာန်အယုံမှာဝင်ရမှာဟိုကြတော့ပထမဇာနဲ့ နိဗ္ဗာန်အာယုံကိုသောတာပတိမေဝင်လို့ရှိရင်ဖြင့်ဒီကရှုနေရင်ပေါ်တွေဖောင်းနေပိန်နေထိုင်နေထိတဲ့ကိုယ်တဲ့ဆန်းတဲ့စသည်ဖြင့်မှန်ရင်မှန်ရင်နဲ့ဖြစ်ဖြစ်ဖြစ်ဖြစ်တရားတွေဖြစ်ဖြစ်တရားတွေမှန်ရင်မှန်ရင်ဖြစ်ဖြစ်တရားပြီးရင်ပြီးရင်ကနေပြီးနောက်ဆုံးကြတာကိုဖြစ်ဖြစ်တဲ့သင်္ခါရတွေလုံးဝငြိမ့်တဲ့နေရာအပုဒ္ဒခေါ်တဲ့တရားရောက်တာကိုငြိမ့်ပါဆိုတာသင်္ခါရငြိမ့်တဲ့သဘောနိဗ္ဗာန်နဲ့တခါတည်းပြုတ်ကနေဝင်လာတယ်အဲဒီဝင်တဲ့နေရာမှာဝိတက်ပါတယ်တဲ့ပထမဇာနဲ့ဆိုရင်ဝိတက်ပါတယ်ဝိสารသာသိမထင်ရှားဘူးသိမ့်မွေ့တယ်ဟောကိုကြတော့ ဟိုဟာတွေကတော့ကြံကြံကြံဆန်းနေမဟုတ်ဘူးဒါကဥပဒနာရှုခါသာတော့ဝိတဝိစာရတဲ့သိတင်ကြတယ်ဟိုကြတော့အပနာအနေအားဖြင့်အာယုန်နဲ့ပြည့်ဝင်သွားတဲ့ခါကျတော့ဝိတဝိစာရတွေတော့မတင်ကြအောင်အဲဝိတက်ကြာစီမှုလည်းပါတယ်ဝိစာရအဲဒီငင်းတဲ့သဘောကိုသုံးသပ်ဆင်ခြင်တာလေးလည်းပါတယ်ပိဋိလည်းပါတယ်ဒုက္ခလည်းပါတယ်ချမ်းသာတယ်အဲငင်းတဲ့သဘောထဲမှာ စူးစိုက်ပြီးဝင်နေတဲ့သဘောလေးပါတယ်။ဆိုင်ငံ၅ပါးနဲ့ပြည့်စုံပြီးတော့သောတာပတ္တိမေပထမဇာနဲ့ဟောမှာနိဗ္ဗာန်ကိုမျက်မှောက်ပြုတော့တာ။သရမိမဲ့ကြဒီလိုပဲနေမှာနာမိမဲ့လည်းဒီလိုအရဒမဲ့လည်းဒီလိုပဲ။အဲလောကီဇာနဲ့ပြောမယ်ဆိုရင်သမထဇာနဲ့ခုနသောတဝင်တဲ့ဆိုသောတဝင်တဲ့အာယုံမှာတခါလေသောတဝင်တဲ့အာယုံလေးဝင်လိုက်ထွက်လိုက်ဝင်လိုက်ထွက်လိုက်အဲ့ဒီမှာပฏิပါဏမိဆိုတော့ကိုမှသင်္နေရှားကြအာယုံနေအကြောင်းဆင်းတဲ့ကွာပိပိသရကြီးကြီးနေနေသနာရှင်ဖြစ်ပြီးတော့ထင်းလာတယ် အဲ့ဒီအာယုံလေးမှဝင်လိုက်ထွက်လိုက်တခါတည်းကျိုးတစ်ခုရဲ့ဆွဲနေတယ်လို့အတွင်းဝင်လိုက်အပြင်ထွက်လိုက်အတွင်းဝင်လိုက်အပြင်ထွက်လိုက်ဒါလေးပေါ်မှာစိတ်ကလေးကြီးနေတာကအဲစူးစိုက်ပြီးတော့တီးနေလို့ရှိရင်အဲ့ဒီမှာဇာန်ဖြစ်တာကိုငါဝိတက်လည်းပါတယ်ဝိသရာလည်းပါတယ်သူ့အောင်နဲ့သူညှစ်တယ်လည်းပီတိလည်းပါတယ်စိတ်ချမ်းသာမှုလည်းပါတယ်တကယ်ကြတာငြိမ့်တာပါဒီချိန်မှာသိရင်ဘယ်မှအာယုံယူအဲ့ဒီအာယုံထဲမှာစိတ်ကလေးကြီးနေအဲ့ဒါအာနာပါနနဲ့ဇာန်ရောက်တော့ဒါကတပိုင်းနဲ့ဇာန်ရောက်တာလည်းကပိုင်းအာယုံဒီတိုင်းပဲအတူတူပါပဲ အခုတော့ဝိပဿနာဇာတိရတာဝိပဿနာဇာမှာရှုတိုင်းရှုတိုင်းအာယုံလေးမှာပြည့်ဝင်ပြီးတော့ဒီနေအဲပြည့်ဝင်ပြီးတော့ဒီရမှာဝိတက်လည်းပါတယ်တဲ့အစကစသင်ကြားတယ်သမထနာညာမှာသူသင်ကြားတယ်ဥရိယပြညာလူပိုင်းလည်းတော်တော်နဲ့သင်ကြားတယ်သူသသမထနာကပိုပြီးသင်ကြားတယ်ဝိတဝိသရပီတိကတော့ဥရိယပြညာမှာပိုသင်ကြားဒုက္ခကလည်းပဲအဲ့ဒီမှာသင်ကြားတယ်သို့တော်လည်းဟိုသင်းမှာဥရိယပြရင်ပိုင်းညာမှာဒုက္ခကပိုပြီးသင်ကြားတယ်လို့ပြောတယ်

ဝေကဇံနိဝရဏကိစ္စချင်းကြောင့်ဖြစ်သောပီတိဒုက္ခနှစ်သိမ့်အာရမှုပီတိသိချမ်းသာမှုဒုက္ခလည်းရှိသောပထမရှိဥစွာသောဇာနံအာယုံကိုစူးစိုက်၍ခြူသောဇံတို့ဥပဒံပေဇာယဝိဝရတိနေ၏အဲဒါဓမ္မကအရာဝသတိဘိက္ခွေသမ္မာသမารိဇာသမ္မာသမารိပါပဲ သုံးတာမသုံးသေးဘူးဒါပထမဇန်ပြီးရင်နောက်ဒုတိယဇန်တတိယဇန်နေတော့ခေါ်ရအောင်မယ်ကဲဒီနေ့တော့ကိုတရားပြဒီဒီလောက်နဲ့ပဲကနာတရားကြားသိမှုမှာအချိန်ကတော့ကြားသွားပြီဆောင်းမုတ်ကလေးတွေတပုတ်စီဆိုပြီးသိညာတယ်ဟုတ်လားသူဆိုင်သမှုကာယေရှုဇံဟုခေါ်သည်သမထဇံဝိပဇံနတံကွဲပြားသည် တည်ငြိမ်ယုံမြရှုနေကသမထဇံခေါ်သည် လက္ခဏာ300ရှုသီလာဝိပဿနာခေါ်သည်ဉာဏ်စီစဉ်းစားနှစ်သိမ့်ပွားကောင်းစားချမ်းသာသည်သူရာရာတွင်သူဆိုင်ဝင်ငါအင်ပဇာမည်ဝိတဝိစာရာ တိဒုက္ခဧကဂတာဤဆိုင်ငါငါးပါးအပေါင်းကိုပထမဇံဟုခေါ်သည်အဲဒုတိယဇံတတိယဇံသရုပ်ဇံကြံနေတာတော့နောက်သတင်းကြတော့လေဘုန်းကြီးကရှိမှမဟုတ်ပြန်ဟိုနောက်သာကွယ်နေကြမှာဟောရမှာပေါ့ဒါပြီးသာဝိကျော်လေးရဲ့ကြတော့ဘူလေးရဲ့တရားဟောသွားကြကြည့်အဲဒီတရားဟောသွားပြီး9ရက်နေ့ပြန်မို့ရအကြောင်းမညို့လို့အဲဒီကမပြန်နိုင်ပါဘူး ခုနှစ်တောင်မဟုတ်ဘူးရှစ်တောင်ကြာအခုကိုးရက်နေတော့မှပြန်ရောက်အဲဒါလည်းပြော၄ရက်နေကြာတော့သွားပြီးတော့ကိုးရက်နေတော့မှပြန်ရောက်ဒါရှစ်ရက်နေကမဟောနိုင်လောက်ွယ်နေကြမှာဟောရอืมဒီတော့တရားသိအောင်မှာဒီမဂ္ဂင်7ပါးတရားကိုယူသနာကမှာသာသောဓမ္မသမနာကုသိုလ်ကံစေတနာ၏အစွမ်းအာနုဘော်ကြောင့်မိမိတို့ဤသာနာ၌ ဤသမာဓိသမာသမာဓိနှင့်တကွမဂ္ဂင်7ပါးတရားတို့ကိုဖန်ပန်ပွားများအထုနိုင်ကြသည်ဖြစ်၍ဥပဒနာဉာဏ်စင်ရိယာမဉာဏ်စင်မြင့်စင်ရကတင်ဉာဏ်ပြီးတော့နိဗ္ဗာန်ချမ်းသာများကိုလင်းမြန်စွာဆက်ရောက်ရမျက်မှောက်ပြုနိုင်ကြပါစေကုန်သတည်း